ရှင်မဟာဗောဓိမြန်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌17ရက်6လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်မမီကောင်းတဲ့သုံးမျိုးကိုဘုရားရှင်တက်တော်ထင်ရှားစီုံကဟောခဲ့ဗျာအဲဒီတရဏဂုံသုံးပါးလို့ခေါ်တဲ့ဘုရားဘောတရားဘောသံဃာဘောဒါလည်းမမေ့ရဘူးတဲ့ဗျာဘယ်လောက်ပဲဒုက္ခတွေကြုံနေနေ အဲတလောက်ပဲသိစိန်နေတိုးနေနေတဲ့ဗျအဲ့ဒီဖရာကုံဆရာကုံသံဃာကုံမမေ့ရဘူးတဲ့အဲ့ဒီအပမာဒအပမာဒေနာနာမာရိတာတို့ခုပြောတာတယ်မှန်ပါဗျာအဲ့ဒါတော့ဘုရားရှင်သီလာပြီးတိုင်းပြီးတိုင်းပြောတာအချိန်ဘယ်လောက်မှန်းတောင်းတယ်မှန်ပါဗျာမဆွနိုင်ပါဘူးဒါလည်းအရေးကြီးလို့မှန်ပါဗျာဟင်မှန်ပါဗျာမမေ့ကောင်းတဲ့ကိစ္စမှန်ပါဗျာဟောင်းဘုရားရဲ့ဂုဏ်ကြီးသူ သာသနာရှိတုံးမှထင်လေမှန်ပါတရားရဲ့ဂုဏ်ကြီးစုသာသနာရှိတုံးမှသံဃာကြီးစုသာသနာပွင့်နေတုံးမှကြတာမို့မှန်ပါပါပြီးတော့ဒုတိယအပမာဒကတော့ဝိယဓမ္မဆိုတဲ့တီမဲ့ကိစ္စအဲ့ဒါနေဖို့တော့မတေချာဟုတ်ဗျာတေဖို့ကတေချာတယ်မှန်ပါပါဟင်မှန်ပါပါအဲလူဘဝရောလူလူနေပြီး လူလူသိရအောင်မယ်သိရမှာပါဗျာဟင်နေဖို့ကဘယ်လောက်ဘယ်လောက်လို့သိကြလို့လားမသိကြပါဘူးသိဖို့ကဘယ်နဲ့တော့သိကြပါဗျာဟင်သိကြတယ်အဲ့ဒါလည်းမေ့မနေနဲ့တဲ့မှန်ပါဗျာမမေ့နဲ့သူအခုလုပ်နေတာတွေကတက်နေများလိုက်ကြည့်ရဟိုဟိုလေလုတ်တဲ့နေရာယာလုတ်တဲ့နေရာစီစဉ်ရောစီပွားဥစားကုန်ပဲလဲလုတ်နေရာတို့လုံနေကြတာတွေဟဲ့အဲ့ဒါတွေအကုန်လုံးဟာ ပြေဖို့လုပ်နေတာလားနေဖို့လုပ်နေတာလားပြေဖို့လုပ်နေတာပါဗျာဟုတ်လို့လားဗျာမှန်ပါဗျာဟင်ဘုရားစီဝါရေးတို့နေဖို့ရတယ်လုပ်နေတာကြီးတယ်မဟုတ်ဘူးလားဟုတ်တာတော့နေဖို့ရလုပ်တာပါဟင်ပြေဖို့ရတယ်လို့ပြေဖို့အတွက်ကိုဘယ်သူပြင်ပြီးပြီလို့ဘယ်သူမှမပြင်ငါပြင်ရင်ဘယ်လိုဘယ်လိုပြင်ပြီးပလားမပြင်သေးပါဗျာဟင်ပြင်ပြီးကြပါလားတို့ခုချိန်ဒီနေဖို့ဒီရှောက်လုပ်နေတာပြေဖို့အတွက်နည်းနည်းလေးမှစဉ်းစားဘူးဗျာမှန်ပါပါဗျာဟင်ကိုယ်တော့လည်းမဆာမိတ်ဆန်တော့လည်းမကွေးမိ သိနေတာပဲသိနေပါတို့ရှိလည်းတည်တည်ပြသွားတာတွေအများကြီးပါတကယ်တွင်းကတည်ပြသွားတာတွေအများကြီးပဲတို့ပြရမယ့်အကြောင်းကိုမတွေးမိတဲ့အတွက်တကယ်တွင်းကတည်သွားတယ်ကိုယ်နဲ့မဆိုင်သလိုပဲမှန်ပါပါဟင်ဒီဟိုလူလားမြောက်တည်သွားတော့ကိုယ်နဲ့မဆိုင်သလိုကြီးပဲမှန်ပါပါအဲ့တော့တို့နေဖို့ရာတွေဒါလောက်နေတာတေဖို့ရာတွေတို့မေ့နေတယ်မှန်ပါပါအဲ့တော့မေ့နေကြီးနဲ့နေတော့ဒီတေဖို့ကိစ္စပေါ်လာတော့တို့ဘယ်လိုနည်းနဲ့ပြေကြမှာတော့ဟင် ဟင်ဟုတ်ကလားဗျာအဲ့တော့မင်းနေကြီးနဲ့ပြီးတော့မင်းနေကြီးနဲ့ပြန်အောင်မပေါ်ကြခင်ဗျာဟုတ်ကလားတို့ဒီကနိကာလာအခုဟိုစိတ်နဲ့ကြံပြီးတာတွေရှိတယ်အဲနှုတ်ဖွင့်ပြောတာတွေလည်းရှိတယ်အဲကိုယ်နဲ့လှုပ်တာတွေလည်းရှိတယ်အဲ့ဒါတွေကိုပြုလုပ်မှုမှန်သမျှကိုကန်းလို့တော့ဟင်အဲ့ဒီကိုလုခဲ့တော့ငါအဲကြိုက်ရင်ကြိုက်ဆွဲလည်းရှိလိမ့်မယ် မကြိုက်တော့ဟောမကြိုက်ဆွဲလေးတွေလည်းရှိတယ်မသိတော့ဟောမသိတဲ့အတိုင်းဆွဲနေတာလေးတွေလည်းရှိပြဟင်တွဲတယ်ပြီးတယ်ဆိုတာမှတ်တမ်းတင်ထားတာပဲအဲ့တော့တို့အဲ့ဒီအဆွဲတွေဟာအင်းပေရဏိကာလတတိလွတ်ကြတာနဲ့ကာမနမိတ်ဖြစ်နေလားပေါ်မယ်တဲ့ကဟင်ကိုလုတ်ခဲ့တဲ့အတိုင်းလားပေါ်မယ်ပေါ့နားပေါ်တဲ့ကမှာကောင်းနာနဲ့ပေါ်လို့ရှိရင်လေဒီတိုင်းပေါ်ခွင့်မရဘူးဘယ်တုန်းကဘယ်နေရာမှာဘယ်လိုလှူခဲ့တယ် အဲ့ဒါလေးပြပြီးမှဒီပေါ်လေးပေါ်မှာကောင်းမှုပြုတာတောင်းကောင်းမှုပြုလုပ်တာတောင်းကောင်းကျိုးရဖို့ရာတော်တော်ခဲရင်လေအကြောင်းငံဖြစ်တဲ့ကြောင်းထူးတဲ့တကားကဟိုကိုတူတဲ့ကြောင်းလေးကိုလာပေါ်တယ်ငါကြောင်းပဲလို့တွဲရင်အကြောင်းကံကိုတွဲတဲ့အတွက်အကျိုးပြီးဖြစ်တဲ့ဒီကုတူရဲ့ကျိုးပြီးတဲ့ဘုံဘဝမရောက်နိုင်ဘူးတွဲရရင်တွားရမယ်အလိုမတရင်ကြောင်းတကားကြောင်းကြောင်းပြန်ဆောင်ရတတ်တယ်အလိုမတရင်ဖရာတကာဖရာပြန်ဆောင်ရတတ်တယ် အဲ့တော့တို့ဘယ်ဟာလေးလူလူလူတဲ့နေရာလေးကိုသေနာလေးသာယူပြီးအစွဲလေးတွေကိုတတ်ခဲ့ရတယ်မှန်ပါပါဗျာငါလူတဲ့ဆိုတော့ငါဆွဲလဲတတ်ခဲ့မှန်ပါပါကိုလူတဲ့ဝတ္ထုပစ္စည်းကိုလည်းတတ်ခဲ့မှန်ပါပါဟင်ပြီးတော့လူကံပုဂ္ဂိုလ်လည်းတတ်ထားခဲ့မှန်ပါပါသေနာတတ်တတ်ကလေးရှိအောင်လေမှန်ပါပါဟင်အဲ့တော့ဘယ်လိုတတ်မှာတော့ဖြစ်ပြနေရမှာတင်လေမှန်ပါပါဗျာဟင်မှန်ပါပါဘုရားမဲတို့ဒီနေရာနဲ့ပြောရင်ကြောင်မဆောက်ခင်ကမြေကွက်မဟုတ်ဘူးလားအဲကြောင်ဆောက်တော့ကြောင်ဖြစ်လာတယ်ဒီကြောင်လည်းပဲ ဒီနေ့အကောင့်နဲ့ပြင်တာဟောင်းကြာဟောင်းမှာဟောင်းတော့ဖိုးမှတင်တယ်ဖိုးပြီးနောက်ပြောင်းမှတင်တယ်နောက်မြေကြီးဟာမြေကြီးပဲပြန်ဖြစ်မှာမှန်ပါဗျာဟင်အဲ့တော့အဆုံးထိတို့ကြည့်ထားရင်ဒီပေါ်အကောင်းဖြစ်တော့ဆွဲဦးမလားမဆွဲပါဘူးဗျာအဲဘလောက်ပြင်ထားတာမဆွဲတော့ဘူးမဆွဲပါဘူးအဲလောက်ထိကိုတို့ခုရတဲ့ကဖြစ်ပျက်ကိုမြင်အောင်ရှုထားရတယ်မှန်ပါဗျာမရှုလို့သေးတာနည်းကိုကိုလှူခဲ့တဲ့ကြောင်းလေးပေါ်လာလို့ကာမနမိတ်ပေါ်လေဒီပေါ်လေးမှလာပြီးပါနေတဲ့ချိန်ကိုသိနေဆိုရင် ဂတိမနိကလည်းဒီကြောင်းနာလာပေါ်မှာမှန်ပါဗျာဟင်အဲ့တေယနိကလာအကြောင်းငံဖြစ်တဲ့ငါဝတ္ထုပုဂ္ဂိုလ်ထင်တယ်မှန်ပါဗျာဒီသုံးမျိုးအကြောင်းခံပြီးမှဒီစေတနာကမျိုးစီဖြစ်နေထားခွင့်ရတာမဟုတ်ဘူးလားမှန်ပါဗျာဟင်အဲ့တော့ငါဝတ္ထုပုဂ္ဂိုလ်တွေပေါ်ကိုဒါတွေလည်းသူ့ကြောင်းထင်လေသူ့ဖောက်ပြီးလို့အနှစ်20 30ကြာမှပြည့်စည်မယ်ဆိုပါတော့အကြည့်လိုက်လို့ရှိရင်သူ့ပြည့်စည်အကြည့်သာကြောင်းငါဖောက်တုံးကကောင်းအခုအဟောင်းအခုအဟောင်းကနေအဆွေး ပျက်စီးသွားပြီပဲအလူခံပုဂ္ဂိုလ်လည်းကိုယ်ရင်ပြီးသူလည်းမမြဲဘူးပဲပျက်စီးတာပဲအဲငါလည်းဒီလိုပဲဆိုရင်ကိုပေရမှာဟောကြောက်ပါဦးမကြောက်ပါဘူးကိုကိုရတာကြောင့်အပေဝတိဘက်တီကြောင်ရောအလူခံပုဂ္ဂိုလ်ရောတွေ့နေပြီလေဟင်အဲ့တော့ငါဘောဟောဆွဲဦးမလားကြောင်ဘောဟောဝတ္ထုဘောပုဂ္ဂိုလ်ရောအဲမဆွဲတော့မှဒီသီရဏလေးထိုက်တန်တဲ့နတ်ဆိုနတ်ကိုသွားပေါ်တာနတ်ရဲ့ပုံပိတ်မှပတိတိကိုကလူပြန်ဖြစ်ရမယ်သီရဏဆိုရင်လည်းကို ဝင်စားရမယ်မိခင်နှစ်ပါးရဲ့မျက်နာတွေကိုခံစားရမယ်သိစဉ်ဥစ္စာယရနာတွေအဲ့ဒါတွေမျက်စိနဲ့လာတော့အဲ့ဒါတွေပါရနေတဲ့ချင်းတို့ဝိညာဉ်ချုပ်သွားရေးအဲ့ဒီမှာပဋိသန္ဓေဝင်နေရတယ်အကြောင်းကိုပင်တိုင်းမှအကျိုးပေါ်တယ်မှန်ပါပါအဲ့ဒါတို့ကောင်းတဲ့နေရာကြတော့လည်းပဲဟိုယုံဌာနများမှာဆိုလို့ရှိရင်ဥမာမဲ့ဒီယုံတစ်ခုမှာအလုတ်ထူးထူးချွန်ချွန်ရှိရင်ဂုံပြူဝဲဆိုတာမလုပ်ဘူးလားဟုတ်ပါဘူးအဲဂုံပြူဝဲလုပ်တဲ့ခါကြလို့ရှိရင် သူငါဘယ်တုန်းဘယ်တုန်းကဘယ်လိုဘယ်လိုစွမ်းဆောင်လဲလို့ဘက်နဲ့ဘက်နဲ့ကြောက်တော့သူ့ကိုယ်ကိုပေါ်ပြပေးမှဒီကွန်ပျူတာကိုထုပေးတာမဟုတ်ဘူးလားအေးကောင်းမှုနဲ့တွားတဲ့နေရာလဲဒီတိုင်းတွားရတာဟင်ဖိုးမှုနဲ့ကြတော့လဲတို့တရားရုံးကအမှုသိပြီးတော့ထောင်ချတဲ့နေရာမှာဒီတိုင်းကြီးမင်းသွားဆိုလို့ရသလားမရပါဘူးသူ့အမှုလေးလေးစစ်စစ်ပြီးမှပြီးပြီးဘယ်တော့ကဘယ်လိုကျွလွန်ခဲ့တယ်သူကျွလွန်ခဲ့တဲ့ဟာဆိုရင်ဘယ်ပုံမှန်နဲ့ညှိတယ်ဒီဘယ်ပုံမှန်နဲ့ဆိုရင်ပြီးပြီး ထောင်ဘလောက်ဘလောက်ကြားတယ်လေဆိုတာဆုံးဖြတ်တာမဟုတ်ဘူးလားမှန်ပါဗျာဟင်အဲ့တော့တို့ဒီမကောင်းမှုကြောင့်ဖြစ်တာဆိုတော့မကောင်းတဲ့နမိတ်ကလေးပေါ်လာပြီဟင်ကာမနမိတ်ကိုလုခရာလေးပေါ်လေးကိုညစ်ခရာလေးတွေညာလေးဒါတွေကံတွေချိုးဖောက်ပြီးတော့ငါးနှိုက်သားလားခရာလေးတွေလေဟုတ်ကလားဟိမှန်ပါဗျာခရာလေးတွေပေါ်လာမယ်ပေါ်လာဟာငါဘယ်တော့ငါဘယ်လိုလုခဲ့တာဟင်အဲ့လိုပေါ်လာမှာပေါ်လာလို့အဲ့ဒီပေါ်မှာကိုလုခဲ့တဲ့တတ်မှုတွေလိမ်မှုတွေညစ်မှုတွေ အဲ့ဒီပေါ်နှလုံးမသားအသိနဲ့ဖြစ်နေတဲ့အချိန်ကျမှဟိုကတိမနိခေါ်လာပေါ်တယ်ဟင်တိတ်ကလာပေါ်တယ်အဲ့အဲ့ဒီတိမ်သွားမှာဗျအဲ့ဒီသွားတော့တကယ်လို့ဒေဂာနီမိသားစုရဲ့လက်ပေါ်မှာမျက်တောင်လေးပုတ်ခတ်နေတရားတော်မှာမနဲ့ပြီးပြီဟင်ဟိုဟိုဘက်မိသားစုကကိုညီမလိုလိုဟိုကိုညီမလိုလိုဟိုမျက်နာကြည့်ဒီမျက်နာကြည့်ပုတ်ခတ်ပုတ်ခတ်နေလေဟင်အဲ့ဒီနေရာမှာငါမရှိရင်ဒင်းကလေးတို့တော့ ဒီစိတ်နဲ့နှလုံးမသားစိတ်နဲ့ပေးရေးကြားနေရေးအဲ့ရေရပါမယ်ဆိုပုဂ္ဂိုလ်ဒီငယ်ကတိမပိပေါ်လာကြောက်စရာကြီးတွေအဲ့ဒီခါကျအမလေးပါလေးနဲ့တရားကတန်းဟိုပြောတီပြောလေမှန်ပါဗျာဟင်အဲ့ဒီပုဂ္ဂိုလ်တေးသားရဲ့မျက်နာဟာမဲ့မဲ့ရှိတယ်ဗျမှန်ပါဗျာဟုတ်ဟင်ဒါတော့ငါမိသားစုပဲဒါကငါသားငါသမီးဘသူပဲလားတာမန်တို့ဆွဲလီပေါ့လေ အဲ့ဒီဆွဲလေးနဲ့လည်းပေးနိုင်တယ်ဒါမှမဟုတ်မိသားစုပေါ်ခင်မင်းသိအာကိုသိနဲ့လည်းပေးနိုင်တယ်အဲ့ဒီသိနဲ့ပေးတဲ့ပုဂ္ဂိုလ်ကြတော့တေဂာနိကာလကြတော့မျက်နာညိုးညိုးလေးနေတယ်ဟင်ညိုးညိုးလေးနဲ့ပေးရမှာတဲ့ဗျဟင်ဟောတို့တေဂာနိကာလကိုပြုထားတဲ့ဒါနမှုကိုပြုထားတဲ့သီလမှုအဲ့ဒီဒါနမှုသီလမှုရဲ့အကျိုးလေးဒါအကြောင်းဉာဏ်လေးကိုဖြစ်ပြရှုပြီး အင်းအဲ့ဒီဖြစ်ပျက်ရှုလို့အကြောင်းကိုနှုတ်လိုက်လို့အကျိုးလေးပေါ်လာမှာကိုခံစားရမယ်လူပုံနာရကလေးအေးလူပုံနာရမှာကိုတွေ့ထိခံစားရမယ်ပြီးစဉ်ဥစ္စာချမ်းရံလေးတွေအဲ့ဒါလေးတွေကြည့်ပြီးပါရပြီးတော့ပီတိတိတ်ကလေးနဲ့ပေမဲ့ပုဂ္ဂိုလ်ကြတော့ပြုံးပြုံးလေးတယ်ဗျာမှန်ပါပါမှန်ပါဟင်အဲ့တော့တို့ထဲမှာဘယ်နဲ့တော့တို့ရွာတွေထဲမှာပြုံးပြုံးလေးနဲ့ပေတဲ့မသာဘယ်နှလောင်းကြည့်တော့တွေ့ပါဗျာဟုတ်ဗျာတဲ့တဲ့တော့ဗျာ တို့ရွာတယ်တို့ရွာတယ်ပြုံပြုံလေးနဲ့ပြီးတယ်မသားဘယ်နှလောင်းတွေးရတော့ဟင်ဟင်ဟောမေးလို့မရတော့ရနောက်တရားလဲဟင်တို့ရှိတော့လာတဲ့ဘူးသီးတွေထောင်ထားတဲ့အတိုင်းပါလားဟင်ဟောမေးလို့လည်းရဘူးဗျာဟင်ဟောရမေးလို့လည်းရဘူးဗျာတို့တော့ပြောပါပြောပါဆိုတော့ပြောပါဗျာသူတို့တော့ပြောပါပြောပါဆိုတော့ပြောတော့ဗျာဟင်ဟင်ဟင်ဟင်အဲ့ဒါဘာဖြစ်လို့တော့ နေဖို့လာလောက်ထားတာသေဖို့အတွက်ပြင်မထားလို့မဟုတ်ဘူးလားမှန်ပါပါဗျာဟင်မှန်ပါပါအထီးရတော့ဒါပဲလေမှန်ပါပါဟင်တဲ့နေဖို့လာကုန်းလို့ဆိုတာသေဖို့အတွက်ကိုစဉ်းစားမှမစဉ်းစားပဲနဲ့အဲ့တော့သေတဲ့နေရာမှာမလာဘူးပေါ့ဗျာဟင်မှန်ပါပါဟင်အဲ့တော့အနေလှတယ်လို့အပီလဲလှဖို့ရအတွက်တို့ကြိုးစားရလေဦးမယ်လားကိုကတော့အနေလှဖို့လားကြိုးစားနေတာအပီလှဖို့မကြိုးစားသေးဘူးဗျမှန်ပါပါဟင်အဲ့တော့ဒီလာဖို့အတွက်လည်းတို့ကြိုးစားဖို့အဲ့တော့ဝေယဓမ္မသင်္ခါရဟွာအဲ့ဒီသိခြင်းတရားပြည့်ခြင်းတရားကိုလည်းမင်းတို့ မမေ့ကြနဲ့ကွာတဲ့ဒုတိယအပမာရလေပထမအပမာရကတော့တရဏဂုံသုံးပါးပင်တို့ဘယ်တော့မှမင်းနဲ့ကွာဟင်ဒုတိယအပမာရကတော့ဝေယဓမ္မသင်္ခါရမင်းတို့ဘယ်တော့မှမင်းနဲ့ကွာတဲ့ဟုတ်တယ်လေဟိဟောတို့နံပါတ်3ကတော့ဒုံလပထင်တယ်လေမှန်ပါပါဒါလည်းအပမာရထည့်ရထင်တယ်ဘယ်တော့မှမင်းနဲ့ဒုံလပဟင်မှန်ပါပါတခြားတရားတွေကိုတူးဆိုရင်ဒီတူးရဲ့ဇယိုက်သူ့ရဲ့တက္ကဋညာတော်ကြီးနဲ့ကြည့်လိုက်တယ် ကြည့်လိုက်တော့ဒီပုဂ္ဂိုလ်ငါဟောလို့ကျွတ်ပါလားဆိုပထမဆုံးကြည့်ပါမှန်ပါပါဟောလို့ကျွတ်တဲ့ပုဂ္ဂိုလ်သူ့ဝင်ရဖြစ်မှာလားသူဟောပါမှန်ပါပါဟင်မှန်ပါပါကျွတ်မှာလားသူနဲ့တဲ့တဲ့သူ့သာသနာမျက်စိအောက်ကိုမကျွတ်ချင်လေခုတို့သူ့သာသနာတွေကိုကျွတ်တဲ့ပုဂ္ဂိုလ်ဆိုဟောသေးတယ်လေမှန်ပါပါဟင်သူဥပကားတော်တော့လားဟင်ပြီးတော့သူဟိုသစ္စကပရပိုက်တော်လားဟင်ပြီးတော့ရှိသေးတယ်ကွာတကုလတကုလိဓာယီတို့ဆိုတာလေပရပိုက်တွေလေအဲ့ဒါတွေကတီကိုခင်မှာပွင့်သွားကြတာလေ သစ္စကပရပိုင်းဟာဒီခေတ်မှာပွင့်သွားပြီလေမှန်ပါပါဟင်အဲ့လိုဟာတွေကြတော့ဟောတယ်မှန်ပါပါဟင်အဲ့တော့တို့ကျွတ်ထိုက်တဲ့ပုဂ္ဂိုလ်ဟုတ်မဟုတ်ကိုသူကြည့်ပါမှန်ပါပါကျွတ်ထိုက်တဲ့ပုဂ္ဂိုလ်ဟုတ်ရင်သူ့မှာဣစ္ဆာတရားလို့ခေါ်တယ်သူ့ရဲ့တရားဘယ်လိုနေကြလဲတဲ့တာကြည့်သူ့တရားကြည့်ပြီးမှသူ့ကိုဘယ်တရားနဲ့ဟောမှကြိုက်လဲဆိုတော့ကြည့်မှန်ပါပါသူ့တရားနဲ့ကြိုက်မဲ့တရားပေါ့မှန်ပါပါဟင်သူဘယ်တော့မှဘာလုပ်ခဲ့ဘူးလဲအဲ့တော့ तू လုပ်ခဲ့တာနဲ့ဆိုဘယ်ဟာဟောရမလဲဒါကို तू ကြည့်ရပါလေကြည့်ပြီးဟောချတာလေမှန်ပါပါဟင်တချီပဲတခါပဲ အခုရှိနေတဲ့ဓမ္မခန္ဓာဟော7400ပေါ့လေအဲ့ဒါတဏှာမှာတစ်ခါပဲတဏှာပဲတစ်ခါပဲနှစ်ခါဟောတာမကြည့်ပါဘူးမှန်ပါပါလဲလာပါတယ်တစ်ခါတစ်ခါပဲသူ့ရဲ့ပုဂ္ဂိုလ်ကိုလိုက်ပြီးတော့ဟောသွားတာတို့ဒီအပမာဒဒုလဘအပမာဒကြတော့နေ့တိုင်းဟောမှန်ပါပါဟင်တို့သုံးကပြန်လို့လဲဆိုပါတဗျာတို့ခန္ဓာကုတိတိုက်တက်ခါနီးကြတော့တို့ဘုရားရှင်ကဟို သွားတော့ဖနှမပါပဲကိုဟဲ့အဲ့တော့ခန္ဓာကိုယ်တိတိုက်တယ်မယ်ဆိုရင်ခြေဖေးရေသုံးတာခြေဖေးရေဖေးအဲ့ဒီမှာသူ့ရဲ့အချာညာဖြစ်တဲ့တန်ဃာတော်တွေကတို့ခြေဖေးရေဖေးပြီးတာလေအဲ့ဒီချိန်လေးမှာအဲ့ဒီဒုံလပကိုဟောတယ်ဟင်အဲ့လိုလဲဆိုပါတဗျာပြီးတော့ညဏ်ကြီးသူ့ခန်းကိုရေချိုးပြီးတော့ခန္ဓာကိုယ်တိတိုက်ဖေးမှာတို့နှစ်ထပ်သင်္ကန်းကြီးနဲ့ခိတ္တာလေးချုံပြီးတော့ကိုယ်ဝေလေးရအောင်နေတဲ့ဗျနေပြီးတော့မှသူ့တန်ဃာတော်တွေကြွလာပြီး မေးလို့ရမေးပေါ့လေဟေးသူတို့လျှောက်လို့ဒါတွေလျှောက်ပေါ့ဗျာအဲလျှောက်ပြီးပြီးပါပြီးပြီဆိုတော့မှဟောတို့ခန္ဓာကိုယ်တိုင်ပြန်တက်ခံနေကြတယ်ဟောတယ်လို့ဆိုပါတဗျာမှန်ပါပါသူတို့ဆိုတာနှမျိုးတွေ့ဘူးပါတဗျာမှန်ပါပါဟေးအဲ့တော့ဘလောက်ထိဒီဒုံလဘကိုဟောကြအောင်ဆိုတော့16425ချိန်မှန်ပါပါဟေးကျန်တဲ့တရားတစ်ချိန်ပဲဟေး45ဝါကာလပတ်လုံးပေါ့လေမှန်ပါပါအဲ့တော့ဂျပန်365ရက်နဲ့ဟိုတို့ ဟောတဲ့ဟို45ပါးတက်တန်းနဲ့တွက်လိုက်ပေါ့ဗျာအဲ့ဒါသူရဲ့ဟောတဲ့ချိန်ပေါင်းတွေထွက်လာလိမ့်မယ်ဗျာဟင်တော်တို့စာရတော့မှတန်းတင်တာ16000နဲ့425ကျခေါ်သွားတယ်ဒီတုံကပါဟင်တခြားတရားဟိုတစ်ချိန်လဲဒါကြတော့ဘာဖြစ်လို့နေ့တိုင်းဟောတယ်တော့အရေးကြီးလို့ဟုတ်ကလားတော့အတ္တမရာမိစ္ဆာနဲ့ကွာတဲ့ဟုတ်ကလားဟိဟင်အရေးကြီးလို့လို့ထတ်ချီတလဲလဲဟောတယ် ဟုတ်ကလားအရေးကြီးလုံးလို့အရေးကြီးလုံးလို့တို့အဲ့တော့စာလို့တော့ဒုံလပပေါ့ကွဓမ္မလို့ပြောရင်တော့ရှားပါပစ္စည်းလို့ပြောရမှာပေါ့မှန်ပါပါဟင်ရှားပါပစ္စည်းရှားပါပစ္စည်းဘယ်လောက်ရှားပါသလဲဟင်အင်မတိအင်မတန်ရှားပါပစ္စည်းလို့ပြောရမှာပေါ့မှန်ပါပါဟင်ကြောက်ခဲနေရာတိုင်းရတယ်ဗရမညာလည်းကြောက်ခဲပဲနေရာတိုင်းမရဘူးမှန်ပါပါတောင်ဗရမညာသည်ဟိုလော့ကီမှာတော့ဒုံလပလိုပဲသုံးရမှာပဲမှန်ပါပါဟုတ်ကလားဟဲ့ဒါတော့ဒုံလအဲ့ဒီဗရမညာသည်ဒီနေရာမထွက်ဘူးနေရာထွက်တယ် ဖတ်ပါဗျာဟုတ်လေမှန်ပါဗျာဟင်သူဒီနာမထွက်ဟိုနာထွက်တယ်ဒီတိုင်းဒီမထွက်ဟိုတိုင်းဒီထွက်တယ်ဟိထွက်တယ်သူကြရာရရှိတဲ့နေရာထွက်မှာပဲမှန်ပါပါဟင်မှန်ပါပါဖယားဆိုတာကြတော့ကျင့်နိုင်မပွင့်ဘူးဗျာမှန်ပါဗျာဟင်မှန်ပါဗျာတို့ကဘာမှာပုံညကဘာတော့ဖယားတထူးမှမပွင့်တဲ့ကဘာတွေရှိသေးမှန်ပါပါဟင်ခုလိုကဘာကြီးတော့ဒီမဲ့ခုလိုလူနေတကွာသူ့ရဲ့ကံဖြစ်စဉ်အတိုင်းလေးအဖြစ်လေးတိုင်းတာတရိခဏိတာတဝါတွေတို့တဲ့မြင့်နဲ့နတ်တွေ တို့တော့အောက်ဖြစ်တဲ့ပြိတာတွေဒါတွေလည်းရှိမှာပဲရှိပါပါဟင်တို့တော့ဘုရားတော်ရှိပါပါကိုနိုင်ဒါလိုတုံရကဘာပါရှိပြီးတော့ဒီတက္ကမလုံးကဘာတတန်ကြီးအပီးအသအဆုံးမှာဘုရားတဆူတဲ့ပွင့်တဲ့ကဘာလည်းရှိဟင်မှန်ပါဟင်အဲ့ဒါကြတော့တာရကဘာနဲ့တူလဲမှန်ပါပြီးတော့နှစ်ဆူပွင့်လာကြတော့မန္တကဘာမှန်ပါပါဗျာဟင်မှန်ပါပါပြီးတော့တို့ဘာတော့သုံးဆူလေးဆူထိပွင့်လာတယ်တူတယ်ကွယ်မှန်ပါ မန္တကဘာသွားတာရမန္တကဘာသွားလဲရှိသေးတယ်ကွတို့ဒီနေရာမှာ၅ခုဝင်နေတော့ဘာရကဘာမှန်ပါပါဟင်အဲ့လိုကဘာမှာခွဲတယ်ဗျာတဆူပွင့်နှစ်ဆူပွင့်သုံးဆူပွင့်လေးဆူပွင့်ဟင်မှန်ပါဗျာဟင်ပြီးတော့မှ၅ဆူပွင့်မှန်ပါပါအဲ့လိုခွဲသေးဗျာအဲ့တော့ဒီဖျားရှိတိုင်းဟိုတို့ကဘာကြီးပေါ်လာတိုင်းဟိုဖျားမပွင့်ဘူးအဲ့တော့တို့အခုဟောရမဖျားရှင်လည်းပြောတာတော့ ဘောဓမဘုရားရှင်မပွေခင်မှာဘုရားရှင်ပေါင်းနှစ်ချက်ရှိစုပဲရှိတယ်ကဘာပေါင်းလေးအပင်ချေနဲ့ကဘာတစ်ပိတ်မှန်ပါပါလေးအပင်ချေဆိုတာတို့ပါလားဟေးကတိနဲ့ပြောလို့ရှိရင်ပင်ချာနဲ့ပြောရင်တော့ကတိလေးပဲမှန်ပါပါဆက်ကလေးကိုတပင်ချီလားမှန်ပါပါလေးပင်ချီတော့ကတိလေးတဲ့နေမှာပေါ့မှန်ပါပါကဘာကြီးဒီလိုတီးလာလိုက်ပြတ်သွားလိုက်မှန်ပါပါဒီအဆုံးဘက်ကတပိန်းမှန်ပါပါဟုတ်ကဲ့မှန်ပါပါဒါကတော့သင်္ချာနဲ့ပြောတာပါမှန်ပါပါ တို့ပင်ချာမဟုတ်တာကြတော့လေးအပင်ချေဆိုတာရည်တွက်လို့မရအောင်ကဘာကြီးဒီလာလိုက်ပြက်လာလိုက်ဒီလာလိုက်ပြက်လာလိုက်အဲ့လိုရည်တွက်လို့မရနိုင်တာလေးချိန်လို့လည်းဆိုလို့တယ်မှန်ပါပါဒါလေးပင်ချေရည်တွက်လို့ရတဲ့ကဘာပေါင်းတစ်သိန်းမှန်ပါပါဟင်အဲ့ဒီလေးပင်ချေနဲ့ကဘာတစ်သိန်းမှာပွင့်တဲ့ဖရာမျက်စိချစ်ဆိုတဲ့ရေမှန်ပါပါဘယ်လောက်လဲနဲပါဟင်နဲပါဟင်မင်းတို့ဘူးမှန်ပါပါ28တူတယ်ရဲ့မှန်ပါပါတူဒီကိုခေါ်မှာပါတော့မှာလေမှန်ပါပါတတ်ရှိတယ်မှန်ပါပါ အဲ့ဒါလေးသိချင်ဟိုတို့သင်္ချာနဲ့ပြောလို့ရှိရင်သင်္ချာဟိုတို့ကဘာပေါင်းလာတင်တယ်40လားမှန်ပါဗျာကဘာပေါင်း40ကဘာလားဟင်တို့ပေါင်း40လားကတိ40ကတိ40နော်ကတိပေါင်း40ပြီးတော့ဟိုးတဲ့တသိန်းမှန်ပါပါဒီကေဆိုတော့ဒီကတိပေါင်း40နဲ့တသိန်းထဲမှာတသိန်းလောက်ပွင့်နေဆိုရင်တော်တော်လေးပေါ်တယ်ပြောရမှာပေါ့ပေါ်တယ်ပြောရမှာပါဟင်မှန်ပါဗျာတိုင်းတို့တပေါင်းလောက်ပွင့်ရင်ဟောဟဲ့ အဲ့ဒါဆိုရင်ကောမနေသေးပါဗျာတစ်ထောင်လောက်ကောဟဲ့တစ်ထောင်လောက်ဆိုလည်းမနေသေးပါဗျာတရားလောက်ကောဟဲ့တရားလောက်ဆိုလည်းတော့ပါဗျာဟင်နေပါပါဗျာတရားလောက်ခုကလာမဖက်ကြည့်သူတွေဗျာမှန်ပါဗျာဘယ်လောက်နေလဲနေတယ်နေပါပါဗျာကောင်းရာခဲလုံးလို့မှန်ပါပါရှားပါလုံးလို့မှန်ပါပါဟင်ရှားပါတဲ့ပစ္စည်းတွေ့နေပါရဲ့နဲ့ကြောခွာသွားမှာသူမှန်ပါပါဘုရားရှင်ကအမြဲတမ်းတတိပေးတယ်တဲ့ပြီးတော့လူကလည်းဒီတိုင်းပဲတင်တယ်ဗျာမှန်ပါပါဟင် တို့ဘဝရှိတိုင်းလူမဖြစ်နိုင်ဘူးလေမဖြစ်နိုင်ပါဘူးဟင်ဟင်ဘဝရှိတိုင်းလူမဖြစ်နိုင်ဘူးဗျတို့စာတဲ့တိုက်ဆိုရင်တော့တတိဆံဘဝတရားလောက်မှလူတဘဝလာလာရမှန်ပါပါဟင်မှန်ပါတို့လူဘဝမှာဟောဟိုလူဖြစ်ဖို့လုပ်တဲ့ကုသိုလ်နဲ့ဟိုတတိဆံဖြစ်ဖို့မတိသိနဲ့လုပ်တဲ့အကုသိုလ်ပဲကများတော့တနေ့တနေ့လေသိင်းတော့ကြီးဘောဟုတ်မဟုတ်မှန်ပါဗျဟင် တတိခံဘဝတရားမှလူတဘဝဆိုတာတောင်သာသာထိုးထိုးပေးထားတယ်ထင်တာမှန်ပါပါဒီလိုတဲ့အတိုင်းဆိုရင်တော့မှန်ပါပါဟင်မနဲ့တို့ပါတော့ဟိုအာယုန်တက်ကိုဖျားချစ်ဖို့တို့လည်းရှိကောင်းရှိပါလိမ့်မယ်နှစ်ဖက်လေးနိုင်ပါလေအဲ့ဒါဘယ်လောက်လောက်ချစ်ဖို့ကြတော့အများဆုံးတနာကြီးပါပဲတနာကြီးဟင်ပြီးတော့နေ့ဟိုသွင်းတော်ကတ္တာဟောဘယ်လောက်ရှိတော့အရဟတာတိအဲတနာကြီးနဲ့15မိနစ်ညနေဖျားဝတ်တက်တာဟော အလုံးစုံတနားရီပါပဲတနားရီတော့2နာရီနဲ့15မိနစ်မှန်ပါဗျာဟင်အဲ့ဒီမှာကမနေ့ကဖရာဝတ်တဲ့တော့ဩကာသကိုရင်းမတာကိုဖရာစီကိုတိတဲ့ရောက်တာပဲမရောက်ပါဘူးဩကာသတပုံလုံးလေမှန်ပါဗျာဟင်အစိမ့်လေးရဆိုတော့ဟောကြောက်အဲ့ဒီကြားရကိုဆွဲဟိုဆွဲပုတ်သွားပါတယ်မနေဘူးတဲ့ဟင်မှန်ပါဟုတ်ကလားမှန်ပါဟိုအရဟတာကြီးကြတော့အပေါ်ကြီးရောက်ကြလားမရောက်ပါဘူးရောက်မှမထင်ပါဘူးမရောက်ပါဘူးဟင် ညညနေထအော်တော့ဟောတနာရဟောရောက်ပါဗျာအဲ့ဒီနှစ်နာရီ15မိနစ်တကားကမောဟဘိတ်ကတော်တော်တုတ်ယူသေးတယ်အတွေးတွေနဲ့ဟင်အဲ့တော့ဒီနှစ်နာရီ15မိနစ်ဆိုလို့ရှိရင်ဟိုဘက်က20နာရီနဲ့45မိနစ်24နာရီမှာ20နာရီနဲ့45မိနစ်ကအဲ့ဒါမောဟနေပြီဟင်အဲ့တော့တိရစ္ဆာန်ဘဝတရားမှာလူတဘဝရတယ်ဆိုတာတော်တော်ကိုတာတာထူးထူးပြောထားတာဖြစ်တယ် ဟင်ဟုတ်ကလားဟင်အဲ့တော့လူဘဝကောဘဝရှိတိုင်းသူမဖြစ်နိုင်ဘူးဟင်လူဖြစ်တိုင်းကသာသနာနဲ့ကြုံနိုင်မလားသူကြုံနိုင်ဘူးဒါမှလူဘဝလည်းရခဲလုံးလို့ဟဲ့ရခဲတယ်ရခဲတယ်ပြောတာမှန်ပါဗျာဟင်ရခဲလို့ကိုရခဲတယ်လို့ပြောတာမှန်ပါပါဟင်အဲ့တော့ဒုက္ခဒုက္ခနဲ့ပြောပါလေမနုဿတ္တဘာဝဒုံနဘလို့ပြောတာဘာဖြစ်လို့လူဦးရေဒီလောက်များတယ်လဲဒါလူတိုင်းပြောတဲ့စကားတွေပါဗျာဟင် ဟင်အဲ့တော့ခုတို့ရွာတွေတို့ရွာတွေတို့မျိုးတွေတို့မျိုးတွေမှာရှိတဲ့လူဦးရေကခဏတော့ရွာခေါင်းရင်းကဘဝစိတ်အုံတော့အုံတာမရှိသေးဘူးမရှိပါဘူးခြာဘုံတွေကလည်းခဏထားလိုက်ဘူးခဏထားလိုက်ဘူးဟင်ဟုတ်ဟင်ခြာဘုံတွေတို့ဘာလို့ခဏထားလိုက်ဘူးဟင်မျိုးတစ်မျိုးရွာတစ်ရွာမှာရှိတာလေအဲ့ဒီမျိုးခေါင်းရင်းရွာခေါင်းရင်းကဘဝစိတ်အုံတော့အုံတာဦးရေမရှိဘူးတွေ့ကြည့်တွေ့ကြည့်တခါတို့စာပြောနဲ့ပြောမှာပေါ့ဗျာတို့ဒီအရိယတိုက်လို့ခေါ်တာဟုတ်ကွအဲ့ဒါကို အရိယကိုအင်းလေးလို့ထွက်တော့အေရှလို့ထွက်နေတာပါဠိကအရိယအရိယအရိယကိုခင်ဗျားတို့အင်္ဂလိပ်လိုရေးပြီးဟိုဘူကြီးကမပီမသားနဲ့ကြံတော့အေရှာဖြစ်ဟုတ်ပမာလိုအရိယတိုက်ပါဠိလိုအရိယအဲ့ဒီအရိယတိုက်လို့ခေါ်တဲ့အာရှတိုက်မှာယူဇနာတပေါင်းရှိတယ်အကျေဝန်းဟင်အဲ့ဒီယူဇနာတပေါင်းမှာဟိုတို့ပင်လေတွေသမုဒ္ဒရာတွေချောင်းတွေမြစ်တွေ အဲ့လိုဟာပြောတာယူဒနာ4000တို့ဒီကုန်းမြေဖြစ်နေတာယူဒနာ6000ရှိတယ်အဲ့တော့အဲ့ဒီရေတွေထဲမှာလူတွေနေတာလားတိရစ္ဆာန်တွေနေတာလားအဲ့တော့တို့1000နဲ့က4000နှုတ်လိုက်ကြတော့4000နှုတ်လိုက်4000နှုတ်လိုက်6000ကျန်တယ်6000မှာမြို့တွေရွာတွေတည်ထားတဲ့ဟာက3000နဲ့ဗျာတော်ဖြစ်နေတာ3000နဲ့ဗျာအခုသကောင်စင်းရင်တော့မဟုတ်ဘူးပေါ့အရင်တကောင်စင်းရင်ပေါ့ အဲ့တော့အဲ့ဒီတောသုံးဆောင်မှာဟောလူနဲ့တရိษံပဲဟာတွေတော့အဲ့တော့ဟိုကိုယ်မှနေတဲ့တရိษံနဲ့ဒီမှနေတဲ့တရိษံ9000မှန်ပါဗျာဟုတ်ကလားမှန်ပါပြုတ်လိုက်ဘယ်လောက်ကြာ3000 3000 3000မှာလဲရွာသေးပေါ့လေတို့ရွာဆိုတာတော့ဟင်ငွေထားတဲ့ငွားဒီကြက်ဒီဝက်ဒီခွေးဒီဟုတ်ကဲ့ပြရွာတဲ့ပါအိမ်လေးအိမ်ထဲမှာနေတဲ့ပဝက်ဆိတ် ပိုးဟကျွတ်နဲ့အိမ်အိမ်ကဥယျာဉ်နဲ့ဘယ်မှာများတော့ဖို့အဖေရောဟုတ်ကလားဟုတ်ပါမလားဘိုးလေဟိုတို့ကလူတွေများတယ်ထင်တာကိုငါရဒီမိရဲ့ပြလောက်သေးရောဟင်တာလိုက်ကြမှာပါလားဟင်အဲ့တော့ကိုဒီလူနေသုံးတောင်ထဲမှာလဲအဲ့ဒီမြူတဲ့မြူတဲ့လဲမြူတဲ့လိုက်လေတိရစ္ဆာန်တွေအများကြီးရှင်တာရှင်လားတော့တော့လိုက် ကြည့်ရပဲလူလည်းတွက်ဖက်နေကြနေကြတဲ့တိရိစ္ဆာန်တွေလေအများကြီးပြအဲ့တော့တို့ရွာတွေကပုံတောင်မှာဟောလူနဲ့တို့တိရိစ္ဆာန်တွေဘယ်ကများတော့အဲ့တော့လူဦးရေကနည်းနည်းလေးအဲ့ဒီလူဦးရေထဲမှာလဲအဖိုးတယောက်ထဲမှာပိုးအမျိုးပေါင်း80ရှိတာဖိုးပိုက်ထဲမှာအမျိုးပေါင်းကျတော့အကောင်ပေါင်းမဟုတ်ဘူးနော်အမျိုးပေါင်းတို့ဒီမှာချမ်းလူမျိုးဟိုဗမာလူမျိုးတရုတ်လူမျိုးချင်းလူမျိုးဟိုကချင်လူမျိုးဆိုတဲ့လူမျိုးလို့လေအဲ့လို မူရင်းတင်းတိုင်းအမျိုးကိုအဖိုးပိုက်ထဲမှာပိုးမျိုးပေါင်းရှစ်ဆယ်ရှိတယ်သူတယောက်တယောက်ထဲမှာဟင်အကောင်မမဟုတ်ဘူးဒုပိုက်ထဲမှာပဲဟိုကြည်ပညာတယ်ဒုပိုက်ထဲမှာပဲအိမ်အောင်သားမွေဒုပိုက်ထဲမှာပဲချီပါတယ်ပေးပါတယ်ဟုတ်ကလားသူစားထားတဲ့အစာတော့ဘူးစားတော့ပြီးနေတယ်ပြီးပြီးတော့လည်းဒုပိုက်ထဲပဲတင်းရင်းရင်းချင်းနဲ့ပေးတယ်အဲ့လိုပိုးအမျိုးပေါင်းရှစ်ဆယ်ရှိတယ် အဲ့ဒါနဲ့တွေ့ရင်တော့လူတန်ဖို့သိတော့ပါပဲလူဘယ်လောက်ရှားနေပြလဲဟင်တောက်လေးဖြစ်သွားရဖို့ခဲနေလေဟုတ်ကလားဗျဟင်ဒီတိုင်းကြည့်လိုက်ရင်တော့လူတွေများတယ်လို့ထင်ရတာပေါ့ဟင်သူ့အတွက်နဲ့သူချကြည့်လိုက်တာဟင်ပြီးတော့ဒီလူတယောက်ကလေးရဖို့ရအတွက်ဆိုရလဲဒီလူတယောက်မှာဒီပြင်းတိရိစ္ဆာန်ဘဝတရားလောက်ဖြစ်ပြီးမှတို့တဘဝတဘဝဟိုအာဟုတို့ရှင်ကိုင်းကြီးဆိုမှ ငါတော့ကုန်ပြီကွာအားအားတော့ကုန်သွားပြီမင်းသွားပြီးတော့ဟိုအဲတစ်ခေါက်ပြန်အောင်ဆိုလုပ်ပြီလားမှန်ပါဗျာအဲ့ဒီကနေမဟုတ်တာတွေလုပ်ပြီးငါစီလာခဲ့အောင်ပေါ့မှန်ပါပါဟုတ်ကဲ့အဖေဟုတ်တာတွေလုပ်ပြီးပေါ်တတ်ပါလားမဟုတ်တာတွေလုပ်ပြီးငါစီတောင်းပါဟင်ငါစီပြန်ပါရပါအဖို့မောကြည့်လေမနေ့ကဟိုပဲလဲရတယ်ဒီနေ့ဒီပဲရောက်ဟင်တော်တော်လေးနေကြဟင်ဘုန်းတော်ကရံဖြစ်နေတာဟင်ဟင် အဲ့တော့လူကြီးကိုတစ်ခေါက်တစ်ခေါက်ပဲဟိုကအကုသိုလ်ရှင်ကိုကြီးဆိုမှဒီကုသိုလ်တွေကတစ်ခေါက်တစ်ခေါက်လာရတယ်။ဒါမို့လူဘဝရောက်ဖို့လေတော်တော်ခိန်းလာပါတယ်။အဲ့ဒါတော့ဒါလေးလေတတိမရကြမှာဆိုလို့ဟင်အဲ့တော့ဒီတော့တံမိုးကြည့်တာလေးတွေကိုတို့ကမိဘကအမွေပေးထားတဲ့ရွှေလေးတွေငွေလေးတွေကိုဖဲပေါင်ချတယ်လို့မလုပ်ကြနဲ့။မှန်ပါပါ။ဟင်မှန်ပါပါ။ဟင်ထေရီတိုင်းကိုဖြုံးပြလိုက်တယ်လို့တော့မလုပ်ကြနဲ့။ ဟုတ်ကလားဟိဒီလောက်တန်ဖိုးကြည့်တာကြီးကိုတန်ဖိုးကြည့်တာကြီးကိုအလကားတက်တက်ထုံးပြမှာဆိုလို့ဘုရားတရိပ်ပေးတာမှန်ပါပါဟုတ်ကလားဟဲ့ဒီလောက်တန်ဖိုးကြည့်နေတာကြီးတွေမှန်ပါပါအဲ့တော့တို့ဒီကာမဂုဏ်ခံစားမှုဆိုတာခွင့်ဖြစ်လည်းရတယ်ဟိဟဲ့ဝက်ဖြစ်လည်းရတယ်ဟိဟိဘယ်ဘုရားရရောက်ကာမဂုဏ်ခံစားမှုမလဲပါဘူးရပါတယ်ခေါင်းစိတ်လုံနေနဲ့ဒီဘုရားရနိုင်တဲ့ခွင့်ကြီးဟိဒီလိုမကတွေပဲအသိဉာဏ်အောင်လုပ်နေတာတွေဟိဒီကာမဂုဏ်ခံစားရေးမှတ်တမ်းနဲ့ လူဖြစ်ဖို့ရတဲ့နာနတ်ဖြစ်ဖို့ရတဲ့နာဓမ္မဖြစ်ဖို့ရတဲ့နာအရိယာဖြစ်ဖို့ရတဲ့နာတို့ဒီအကုန်ရတယ်ဟင်အဲ့ဒီအခွင့်အရေးတွေကိုမယူမှာသို့လို့သိမို့ရင်ရထားတဲ့မိဘကပူပေးခဲ့တဲ့အမွေလေးတွေကိုဖဲထိုင်ချမှာသို့လို့ဟင်တခြားနေရာကိုအလဟတာဖြုံးပြမှာသို့လို့ဘုရားတရီပေးခဲ့တယ်ဟင်အဲ့ဒါလို့ဖြစ်ဖို့လည်းတော်တော်ခရင် တာပါလုံးလို့သုံးတာလို့သုံးမှန်ပါပါဟုတ်တယ်နဲ့ဟိမှန်ပါပါပြီးတော့လူဖြစ်လာတဲ့ဖရာသာသနာယုံဖို့လည်းတော်တော်ခင်းရင်မှန်ပါပါဟိယုံဖို့တော်တော်ခင်းရင်လေဟိလူတိုင်းဖရာသာသနာယုံလို့လားဗျာမယုံပါဘူးယုံဘူးဗျာယုံဘူးဗျာယုံဘူးဗျာဟိလည်းဟိုသူဖရာကျင်လက်တဲ့တုန်းကတော့တွေ့ပြီးတော့အနန္တကိုတဲလေးကော်ပြီးပြတယ်မှန်ပါပါဒီတဲလေကွာတဲ့ဟိုညီတို့နဲ့ဘယ်ဟာကမလားတော့မမေး အဲ့တော့ရှင်ဘုရားတဲ့မြေတူးနဲ့ဆိုရင်တော့ရှင်မြတ်ဒါတွေကဘာမှပြောပါလောက်တာမဟုတ်ပါဘူးပဲအေးကွာတယ်ငါဘုရားဒါနာယုံနာတာဒါလောက်ကြီးလားဟင်ကောင်းနိုင်မယုံဘူးဗျာမှန်ပါပါဟင်ကြိုက်တာလောက်ယုံနာမှန်ပါပါအဲ့တော့ဘယ်နဲ့လဲကြိုက်တာကဘယ်ဘက်ကြိုက်နေတော့ကောင်းတဲ့ဘက်ကြိုက်နေပါဟုတ်ကလားမယားပါဒနာနဲ့ဖယားပါဒနာဘယ်ပိုးကြည့်လို့တော့မယားပါဒနာကိုကြွားပါလေဟုတ်ကလားဗျာမှန်ပါပါဟင်ဟုတ်အဖေဘာသာဘာသာဘာသာဝင်တော့ ပုပ္ပမလားဗျာအတော်ဖုံးမိတာပါဗျာဟင်ဟင်ဘာသာတော်စကားပြောတာဟင်ဒါမို့စကားကိုသိအောင်ဝါရပါသုံးထည့်သုံးနာဘာသာဝါရလို့သုံးတယ်ဟင်အဲ့တော့ဖခင်ပြောတဲ့စကားသည်ဗုဒ္ဓဘာသာဟင်ဘာသာဝင်ဆိုတာဖခင်ပြောတဲ့စကားတိုင်းတက်ဝင်ယုံကြည်တာကိုပြောတာအဲ့ဒါဘာသာဝင်လို့သုံးတယ်အဲ့တော့ဖခင်စကားကိုယုံကြည်တဲ့ဝင်ပြီးလိုက်လာရင်အဲ့ဒါဖခင်ဘာသာဝင်မရစကားယုံကြည်တဲ့ဝင်ပြီးလိုက်လာရင်ဟောမရပါလား တရားဘာသာဝင်မယ်အဘိဓမ္မာဘာသာဝင်တော့တရားဘာသာဝင်ရမှာဘယ်မှာပရှိသေးတာဟုတ်ဝင်နေတာမေးတာဗျာဟင်ဖျားခိုင်းတာဘယ်လောက်လုပ်တော့တင်းနေခိုင်းတာဘယ်လောက်လုပ်တော့ဒါရင်မရမှာဟုတ်ရသေးဘူးမှာဖျားခိုင်းတာဘယ်လောက်လုပ်ပြီးပြီးတော့တင်းနေခိုင်းတာဘယ်လောက်လုပ်ပြီးပြီးတော့တော်ပြီဘယ်လိုလုပ်ပြီးတော့ဖျားပါတာကိုတွေ့နေမှာပဲဗျာဟုတ်ကလား ဖြစ်နေကြကဒီနေ့ကြားပါဦးမယ်ဒီနေ့ကိုယ်ကဘာပြောမလို့လဲဟင်ဟင်အဲ့တော့တို့ဒီယုံကြည်ဖို့လည်းတော်တော်ခဲရင်လေတို့ဗုဒ္ဓဘာသာဖြစ်တာခွဲ့အနိစ္စဆိုတာကိုလက်မခံနိုင်ဘူးနော်မနေ့ကလည်းငါပဲဒီကနေ့လည်းငါပဲရှိသေးတယ်လက်ခံမလားမခံနိုင်ပါဘူးဟင်ခမားဖေးဒီလိုဆိုဘယ်သူရမရှိဘူးခမားဖေးဟင်ဟုတ်ကဲ့ဟင်ဟိုအဖိုးနဲ့ဆိုဘိုးကြီးနဲ့ပြောရမှာပေါ့ အဖိုးဖိုးဒီလိုကိုဘိုးလူပဲပြောမှာပဲမှန်ပါပဲအဖိုးသားဒီလိုကိုတင်လူပဲပြောမှာပဲမှန်ပါပဲဟင်ကျုပ်ကပြောမှာဘိုးလူမရှိဘူးပေသွားပြီဒါတော့ခဏလက်ခံဟင်တင်ငွေဖေဦးအောင်ညွန့်ပေသွားပြီခဏလက်ခံလက်ခံရတော့မှန်ပါတင်ငွေဖေဦးအောင်ညွန့်ပေသွားပြီဦးအောင်ညွန့်မွေးပြီးတော့တင်လူပဲပေပြီးလက်ခံလက်ခံလက်ခံလက်ခံပါဟုတ်ကြဘယ်လိုလဲလက်ခံမလို့ငါဘာပြောမှာခင်ဗျဟင် ဒီတာလူလေးညာငါဗလားနဲ့ခမလုံးမှာမဟုတ်လားဘယ်လိုမှမတက်ကလက်မခံတော့ဒီဖို့တော့ပြောတော်မျိုးနဲ့ဟင်တို့ကထင်းနေတာကိုကတို့ဒီစက္ကန့်တစ်ချက်မှာရုပ်ကတိပေါင်း6000ပြည့်ပြီးသွားတယ်အဲ့တော့တို့ပြေးလိုက်တဲ့မိဘတွေတတိပိမတ်တက်ပြေးသွားတာနောက်ဟာဒုမိဘနဲ့အသားတူတဲ့ရုပ်အသေးသေးတွေစားထိုးထားတာဟင်တို့သားလည်းဒီလိုပဲတို့တတိပြေးလိုက်တဲ့သားဟာအဲ့ဒီနေရာတွေပြေးသွားပြီနောက်ဟာကသူ့ရဲ့ ကံချင်းဥရုချင်းအာဟာရချင်းသိရချင်းတတ္တိနဲ့သူလာတဲ့နောက်နောက်ရုပ်တတိပဲရှိတယ်။ဟောဖရာကအနိစ္စမမြဲဘူးကွာ။တို့ကမြဲ။ပြတော့ကိုသိထားပြီးခံစားနိုင်ကောင်းတယ်။ဖရာကဒုက္ခလို့ပြောထားတာ။ခဲရင်းနေ။ဖရာပြောတဲ့အတိုင်းလေ။ဟင်ကြိုက်တော့တာယုံနေတာပါမကြိုက်တာမယုံနေပါဘူး။ဟုတ်ကလားဟိ။ပြီးတော့မပိုင်ဘူးဆိုတာလေကိုကိုကိုတောင်ပိုင်နေထင်းနေတာပဲလို့လို့မှဖရာပြောတာနဲ့မကြိုက်ပါဘူး။မှန်ပါပါဗျာ။ယုံနေဘူးဗျာ။ အဲ့တော့ယုံနေပဲထားပါဗျာသာသနာနဲ့လည်းကြုံပြီတို့လူဖြစ်လည်းရနေပြီဖျားခိုင်းတဲ့တိုင်ယုံလို့လည်းအာထုတ်နေပြီအလွန်အကျွတ်တို့တော့ပပိစိတဟောတို့ဒီသင်္ကန်းဝဋ္ဌာပြောတာမဟုတ်ဘူးကွကာမအာယုန်နဲ့ကအလွတ်အကျွတ်စိတ်ခတ်နေတာကိုပြောတာမှန်ပါပါဟင်မှန်ပါပါဟင်ဒီကျင့်နေတဲ့လောကီအာယုံဘောကစိတ်ကလေးအလွတ်အကျွတ်ထွက်ဖို့ကြတော့လေဘယ်နဲ့တော့ကျင့်လဲရနိုင်လားမရပါဘူးကျင့်လာရင်ညာကြီးပဲမှန်ပါဗျဟင် ဟုတ်ကလားဟိအဲ့တော့တို့ဖရာဖြစ်နေလေသာသနာနဲ့ကျုံနေတဲ့လူဖြစ်နေလေရနေတယ်ယုံလဲယုံနေကျင့်နေတင်လည်းမသိနိုင်ဘူးတောင်းဖို့သူ့လည်းတုံတပါတဲ့ထဲတယ်ပပိပိတဘာသာပြောတာဟိအဲ့ဒီတို့ကျင့်နေတဲ့လောကီအာယုံပေါ့ကာမစိတ်ပေါ်ကနေအလွတ်ကျွတ်စိတ်ကလေးထွက်နေတာကိုဆိုလိုသည်အဲ့ဒါကိုပပိပိတပြောတာဟုတ်ကလားဟိအဲ့ဒါလည်းခရင်နေတဲ့ဒါခရင်လို့လို့ကျင့်နိုင်မသိနိုင်တာပြောဟိ ဆွဲရောဝိတ္တိရောဖြစ်တိုက်တယ်လို့ပဲဟိတာတာတောင်းတပြီမဲ့သူရာပွဲရတာတယောက်လောက်ရှိတာချင်းဟိတာတာတသိန်းလောက်တိုက်ပြီမဲ့တို့ဘို့ဘို့ဘို့ဘို့အဆင့်ကိုတက်တာတယောက်တလီပဲရှိတယ်ဟုတ်ကလားဟုတ်ဟိစိတ်တိုက်တိုင်းဘို့မဖြစ်နိုင်ဘူးဟိဒါအမို့တို့ပပိစိတာလည်းခဲရင်နေတဲ့ဟိအဲ့တော့ခဲရင်နာတဲ့အင်မတိအင်မတန်ခဲရင်နာကတော့တို့တသမတဝနာလား မှန်ပါပါသူတော်ကောင်းတရားနာဖို့ရကြတော့အတိတုံလပဖြစ်မှန်ပါပါရိုးရိုးတုံလပတော့မဟုတ်အတိတုံလပတဲ့ဟဲ့တတ္တမတဝနာဆိုတာတို့ဒီဘုရားရှင်ရဲ့တရားတော်တွေကိုကိုယ်တိုင်တွေ့ကိုယ်တိုင်ပြီးပြီးဟောတဲ့ပုဂ္ဂိုလ်တွေကိုဆိုလိုသည်သူတို့ကြတော့ကိုယ်တိုင်တွေ့တာကြောင့်ခါခါနာနာပြောနိုင်တယ်ပြီးတော့ဒီတရားတော်ကိုမေးချက်ရင်ပြောနိုင်တယ်ဟုတ်ကလားအဲ့ဒါကြတော့ဘာနဲ့တူတော့တို့တတ်နဲ့ပြောရင်တော့သစ်ခင်ပေးနိုင်တဲ့ပုဂ္ဂိုလ်ထင်တယ်မှန်ပါပါဟင်အဲ့သစ်ခင်ပေးနိုင်တဲ့ စစ်ဖြေခုံတယောက်ရဖို့ကတာရွေ့တာရွေ့လိုတယ်စစ်ဘလောက်တိုက်တိုက်စစ်ဖြေကောင်းမှထင်တယ်စစ်တတာဘလောက်ပဲတတ်သိရှိနေနေစစ်ဖြေကောင်းမှထင်တယ်ဟဲ့အဲစစ်ဖြေကနေတော့ဘယ်ကဘယ်လိုတိုက်ဟိဘယ်ကဘယ်လိုတိုက်ဟိတို့ခုခေတ်တော့ဖြူဟာမှုပေါ့ခွဲဟင်ဟိုစစ်ကိုသင်ပေးတာဖြူဟာမှုကသင်ပေးနေတယ်ထင်တယ်ဟဲ့အေးအဲ့ဒီဖြူဟာမှုကောင်းကောင်းရဖို့ကြတော့အင်မတိအင်မတန်ခဲရင်းနေတယ်အဲ့ဒါကိုတို့စာတော့တာရမသဝနာတိဒုံလပါဟင် ဒါမို့ဒါတွေတို့ခဲရင်းနေတဲ့အဲ့လို ခေါ်တာဒါကလူဘဝရောက်တုံးတောင်ဒီငါးချက်နဲ့ပြည့်စုံပါဟင်ဟင်သူတော်ကောင်းနေရခုနကနှိုးတော်တဲ့ဟာကတို့တတ်ထွက်မင်းကုန်နေမဟုတ်ဘူးလားဟင်ဟင်ရန်သူကဘယ်လိုကွရန်သူရဲ့သဘောကိုလည်းသူတို့သိတယ်ဟင် မိမိရဲ့တတ်တိကိုလည်းသူ့နေရာလေးနဲ့သူအတုံးချတတ်ဖို့တယ်ဟင်ကြဖို့လိုသေးတယ်ဟင်တတ်တိရှိပေမဲ့ဟိုမယူရလို့လို့ရဘူးဗျာ အေးအဲ့တော့တတ္တိလေးကိုသူ့နေရာလေးနဲ့သူအသုံးချတာဖို့ဆိုတာသစ္စာရေးကောင်းပါဗျမှန်ပါဗျအဲ့တော့ဒီသစ္စာရေးလို့ခေါ်တဲ့ဆရာသမားခေါ်မှာပေါ့လေသာဓမသဝနာပါဟုတ်ကလားဟိအဲ့ဒါရဖို့တာ၍တာ၍ခင်းရင်လေလို့ဘုရားဟောခဲ့မှန်ပါအဲ့တော့တို့ခုခေတ်သာသနာမှာတော့ပြင်အရိယာမသိသုံးသေးပါဘူးဟိနေရာတိုင်းမှာပါဗျာကေသေရေးစခန်းနေတို့ပါတော့ဒီဘေးကေသေရေးမိဘေးကေသေရေးတို့ပါတော့ဟိ ဟင်လေဘေးကေဇရီဆိုပြီးတော့ကေဇရီတွေဖွင့်တယ်လို့ပဲဟင်သူ့နေရာနဲ့သူ့စရိုက်နဲ့တိုက်မဲ့ကမ္မထံကို ပေးနိုင်တဲ့ဆရာတွေနေရာတိုင်းမှာရှိပါတယ်ဟင်ပေးတယ်ပေးနေပါတယ်ဟင်ဒီအခွင့်ကောင်းကြီး၅ခုကိုလက်လွတ်ထုံးချုံပါသို့လို့ဖျားရှင်ဟာအမြဲတမ်းတတိပေးသွားတယ်ဟုတ်ကလားဟင်အဲ့တော့ဟိုကြိုက်တဲ့နီးလေးနဲ့ပါဗျာ ဘယ်နည်းလို့မဟုတ်ပါဘူးဗျာဖះဟောတယ်ကြီးတယ်မှန်ပါပါဟုတ်ကလားအဲ့တော့ဖះဟောတယ်ကြီးတယ်ပဲကိုစီရိုက်နဲ့ကြိုက်တဲ့ကမ္မထာနေအဲ့ဒါကိုလည်းကောင်းတာပဲမှန်ပါပါဟင်စီရိုက်နဲ့ကမ္မထာနဲ့သူကြိုက်ပြီးပြီလားဟုတ်ကလားဗျာအဲ့တော့ဘယ်စီရိုက်ဘယ်ကမ္မထာလေးပဲရရရတဲ့ကမ္မထာလေးကိုတို့ခုနကသီလယူတော့ကတတိပြီးတဲ့အတိုင်းလေးတို့မဟုတ်တို့တရားဓမ္မတွေအာမဘန္တိခံထားတဲ့အတိုင်းနေအပမဒေနာပံပါရိတာမှန်ပါပါဟင် ဒီတရဏဂုံသုံးပါးတပါးပါကိုမမေ့မလျော့မပော့မဆတဲ့တတိနဲ့တဲ့ဒီလိုထင်တယ်မေ့မနေနဲ့တဲ့ပော့ပေါ်ကြီးလုံးမနေနဲ့တဲ့ဟင်မှတ်တဲ့နေရာရှော့ရှော့မလုံးနဲ့တဲ့ခပ်တင်းတင်းလေးထင်တယ်ပြီးတော့ဘယ်ချိန်မှဘယ်အခါမှသမင်းစာဒုံမှုရေချိုးနေဒုံမှုဘယ်သွားနေဒုံမှုလို့ဆမနေနဲ့တဲ့ဟင်သမင်းစာကသူ့စားတဲ့ခါအဲအစွဲယုံနဲ့အစွဲနာကစားလိမ့်မယ်သူ့တတိယကိုလို့ဆရာဆရာကိုလို့ကိုမှတ်တတ်တဲ့နည်းနဲ့မှတ် ဘယ်နည်းနဲ့မှတ်ရမှာမဟုတ်အမှတ်တစ်ခုရှိဖို့ပဲကိုယ်စရဏတစ်ခုရှိဖို့ပဲတင်တယ်ဟိမှန်ပါဗျာကိုနှစ်သက်တဲ့နည်းနဲ့ပါမှန်ပါဗျာဟင်အဲ့ဒီတိုင်လေးမှတ်နေလို့ရှိရင်ဒီအခွင့်အရေး၄မျိုး၅မျိုးဟာတို့လက်ထဲမရောက်နိုင်ဘူးလားရောက်နိုင်ပါဗျာဖရာနဲ့တွေ့ရသာသနာနဲ့ကြုံလာကြိုးလားမှန်ပါဗျာလူဖြစ်ရကြိုးလားမှန်ပါဗျာပြီးတော့ဗုဒ္ဓဘာသာဖြစ်ရှင်ညိုရကြိုးတရားလားမှန်ပါဗျာဟင်အဲ့ရလာမှာပဲအဲ့လူရဖို့ရအတွက်တို့ဒီအပမာဒတတိနဲ့ ဟောဓမ္မတရဏကိစ္ဆာမိကိုကောင်းတဲ့ပေါ်လာမှာယူတော့ကတော့ဓမ္မတရဏကိစ္ဆာမိပေါ့ပွားတဲ့ခါကျတော့နှစ်သက်တဲ့ကမ္မထာလေနှစ်သက်တာပွားပါဗျဗုဒ္ဓနုတ္တိကမ္မထာတို့ဗုဒ္ဓံတရဏကိစ္ဆာမိယူတဲ့ကာလကျတော့ဘုရားကုံကိုပါနှစ်သက်တာပွားပါဗျအဲ့ဒါတို့ယူတော့ကတရဏဂုံကြတော့ တို့သီလအရာကြတော့တရဏခုံတင်နေဟဲ့အဲတရားအရာကြတော့တို့ကမ္မထာလို့သုံးပါဗျာဟင်သံဃာဘုံကိုပါတပါးပါဗျာကျူတော့ကသံဃာတရဏံကိသာမိလားဗျာဟဲ့ပွားတဲ့ခါကျတော့သံဃာဘုံကိုပါစိတ်သက်တာလေးပွားပါဟင်အဲ့ဒါလေးပွားနေတို့သိကလေးတို့တွေးအောင်မလားဗျာတွေးချိန်မရအောင်ခိုင်းတာပါပြီးတော့အတိအတိနောက်ကပြေးအောင်မလားဗျာပြေးချိန်မရအောင်ခိုင်းတာပါဒါလေးပဲဘာနဲ့မှမပါဒါလေးပါ အဲ့တော့ဒုစိတ်ကလေးအဟောင်းကိုလည်းမတွေးဘူးအသစ်ကိုနောက်ကိုလည်းမပြေးတော့ဘူးဆိုရင်ကိုယ်စိတ်ကလေးဟာကိုယ်နေရာတဲ့တယ်မရှိနိုင်ဘူးလားအဲ့တော့ပြစ္ဆုတ်ပံတဲ့တဲ့ရေလို့ကြိုးစားတရားလိုသေးသလားမလိုပါဘူးဟင်ဒီမှာကလေးမှတ်နေလို့စိတ်ကလေးကဒလသအဲစိတ်စိတ်လေးသွားနေတယ်တို့အမှတ်ကလေးကဒလသတမှတ်နေညက်တထာလေးနဲ့ပေါ့ဟင်ဘဝနဲ့လမ်းမမဲဆိုဘဝတလားအစကအဆုံးဟင်မှတ်ဟင် ဘုံကတလန်ရဲ့အဖကနေအဆုံးမှအဲနာသီဝကမှကျင်သလားနာသီဝဝင်လေးအစာလေးရဆုံးထွက်လေးအစာလေးရဆုံးဒါတိကိုအစာကနေအဆုံးဆုံးကနေအစာကိုဒလက်သဟင်အဖိုးတို့လဲထုံးတယ်လို့လေလဲထုံးတဲ့ခါပတ်နေအောင်ထပ်နေအောင်ထုံးတယ်လို့ဒီမှာလဲသတ်နေအောင်ထပ်နေအောင်တက္ကသိုလ်စာကတော့ဘာနဲ့ဥပမာပေးတော့မိုးတာနဲ့ဥပမာပေးတယ်ဗျ မိုးတဲ့အမိုးဟာစရုံမှာမကဘူးထင်တယ်ထရတာထင်တယ်ဘင်းစရုံနဲ့ဆိုမိုးယုံမှာပေါ့အဲ့တော့စတဲ့နောက်ဖို့ထရသေးထင်တယ်တခါလေဖိုးတို့မိုးတယ်ဆိုလက်တစ်ခွသုံးထင်တယ်တက်ကဲဆိုလက်တစ်ခွသုံးလောက်တို့ပဲဟိုအောက်ပိုင်းကျတော့ဓနိမိုးတာဟုတ်ကွဓနိမိုးဆိုလည်းဒီလက်တစ်ခွသုံးလောက်လက်တစ်ခွသုံးလောက်အဲ့လောက်ဒီကိုထပ်လို့အောင်မိုးရတယ်ဒါမှမိုးမယူတာဟင်တို့ဒီမှာလဲတို့မှတ်နေတဲ့အမှတ်ကလေးကိုစက်နေအောင်ထပ်နေအောင် စရုံနဲ့မပြီးပါနဲ့ထပ်ပေါ်အောင်ကိုရှင်းမှနဲ့နောက်မှလေရှင်းမှနဲ့နောက်မှရှင်းမှနဲ့နောက်မှအဲ့လိုတတ်နေအောင်ထပ်နေအောင်တို့မှတ်နေလို့ရှိရင်ခုနကဒုစိတ်ကလေးတွေအောင်းလဲပေါ်ပြီးတွေးခွင့်မရှိဘူးဟုတ်ပါမလားဗျာအတိအာယုံတော့ဟောသူလိုက်ချိန်ရလို့အချိန်အားရအောင်မလားမရပါဘူးသူ့အချိန်အားမရအောင်ခိုင်းတာပဲဒီလိုခိုင်းလိုက်လို့ရှိရင်ဒုစိတ်ကလေးတွေပြစ်စုတ်ပါတဲ့ ကိုလုံးနေတဲ့ဘော်တွေတဲ့တယ်မကြဘူးလားကြပါပါဗျာအဲကိုလုံးတဲ့နေတဲ့ဘော်တဲ့တယ်ကြရင်ကိုအကြောင်းကိုသိရောပေါ့ဗျာသိပါပါဟင်မြဲသလားမမြဲသလားဘု து မေးဦးမလို့ဗျာဘု து မမေးရဘူးဗျာကောင်းတာထိုးသလားဟောဗျာမေးရပါဘူးဗျာပိုင်သလားမပိုင်သလားဟောဗျာမေးရပါဘူးဗျာငါရှိမရှိဟောဗျာမေးရပါဘူးဒါသူ့ဟာသူဖြေပြီးမှာဆိုဟင်အရေးကြီးတာတော့ကိုလုံးတဲ့ဘော်လေးကိုကိုစိတ်ကလေးတဲ့တယ်ကြဖို့ဟင်သူ့ရုပ်ပေါ်သူ့နာတင်မိဖို့ထင်တယ်အဲ့ဒီပြစ္ဆုတ်ပန်တဲ့တယ်ကြီးကြနေဖို့မှန်ပါပါ အဲ့လိုဖြစ်စေခြင်းတော့ဘုရားရှင်ကခွင့်ရေး၅မျိုးကိုမင်းတို့ကွာလူဘဝရောက်တုံးလေးသာသနာနဲ့ကြုံတုံးလေးမင်းတို့တရားလေးလည်းရှိနေကြသားပဲဟုတ်ကလားအဲ့ဒီမှာဒီအခွင့်အရေးလေး၅မျိုးကိုမင်းတို့ရအောင်ယူလိုက်ကြဟင်ဟင်တဘဝဆိုထိုးတော့ဒုက္ခကြီးလေးပေါက်သွားအောင်ဟင်တဘဝဆိုထိုးတော့ဒုက္ခကြီးလေးပေါက်သွားအောင်ပေါ့အဲ့တော့တို့အမှတ်ကလေးတမမှတ်လိုက်အမှတ်တမမှတ်လို့အလကားလို့မထင်ပါနဲ့ခြေလန်းတလားမက်ကိုတိုးနေပါ ဟင်ဒီမဂရိတမအလကားဖြစ်မသွားပါဘူးဟင်တို့ရှိခိကတော့ငွေကိုဖို့ရဲ့အိုးမြေကြီးတွေကနေပြီးတော့အမြေကြီးသေးလို့ထွက်လာတဲ့ငွေတင်တယ်ဟဲ့အဲ့ဒီငွေလေးတမတ်ရတယ်ဒီတမတ်ဟာလကားမထင်ပါနဲ့ဒီငွေဟာမြေကြီးတဲ့မြုပ်သွားလို့မြေပြန်ဖြစ်အောင်မလားဘူးဟင်တို့ရွှေရောအေးအဲ့ဒီတိုင်းပါဒီအမဂရိတမတ်ဟာကိလေသာငြိမ့်သွားအေးသွားပြီးသင်ကျဲနေတဲ့စိတ်ကလေးဖြစ်တဲ့အတွက်အဲ့ဒါဘယ်တော့မှမဆုံးဘူးလေဘန်းထူသွားတယ် ကျုပ်ဒီလောက်ထိတရားထဲရမယ်ဟုတ်ကလားဗျအဲ့တော့အမှတ်ကလေးတွေဘယ်ကရရဒါလေးတွေမှားပြီးအပမာဒတတိထင်တယ်ဒီတရဏဂုံအပမာဒာလေးနဲ့သုံးလိုက်ရင်ဒီတုံတစ်ပါးအပမာဒာလေးလည်းပါသွားလိမ့်မယ်ထင်တယ်ဟိုဝရဓမ္မအပမာဒာလေးကပါမသွားနိုင်ဘူးလားအပမာဒာသုံးချက်ကိုဟောဒီတရဏဂုံတစ်ချက်ထဲနဲ့အကုန်ပြီးသွားတယ်ဟုတ်ကလားဗျဟင်တို့အဲ့လိုလေးတွေထောင်ရွက်နေရမယ်ဗျဒါမှမဟုတ်ဖရာရှင်အကြီးကြီးလို့သာဝနာနဲ့ကြုံတုံးဟင်လူဘဝရောက်တုံး ဟင်ပြီးတော့ကျမ်းမာရေးလေးကလည်းကောင်းတုံးလားပြီးတော့ဆရာသမားဆိုတဲ့တင်ပြမဲ့ဆရာတွေလည်းရှိတုံးလားတို့တုံးလေးတုံးကိုတိုင်ထောင်ပြီးအင်းတထောင်ဖြစ်အောင်ကြိုးစားရမယ်ဟင်ကြိုးရနိုင်မှာမလားဖို့ကြိုးစားပါပါဘယ်တော့တော့ဘယ်တော့တော့ဖို့တုံးလေးလုံးကတော့တိုင်ထောင်ပြီးပြီလဲထောင်လားထောင်သားလားဟင်မနေ့ကလည်းဒီလိုပဲလျှောက်တာပဲဖို့မနေ့ကလည်းခုနာဒီနေ့လည်းခုပဲအဖို့ခုနေဘယ်တော့မှတက်မှာမဟုတ်ဘူးဟင် မနေ့ကမေးရတဲ့ဖို့ခုကစမှာပဲမို့လားအဖို့ကခုနေပြီဗျစက်ပုံပေါ်ပါမလားစက်ပါပါပုံပါမလားဗျဟင်အဲ့တော့ဒုံလပတိအဲ့လောက်ရေးကြည့်တာပါအဲ့တော့ဘုရားလက်ထက်တုန်းက45ပါဟောပါဒုံလပ45ပါဟောသွားတယ်ခုနကအချိန်ပေါင်းကတော့16425ချိန်ကြာအဲ့တော့ညီတော်အာနန္ဒာကသက်တော်သူက120ကြာမှပြိနိဗ္ဗာန်ဟင် ဒီမှာကသဗ္ဗကိုရောကြီးကသက်တော်140မှပြိဋိဘာတို့ရှင်ဘာကူကသက်တော်160ကြာမှပြိဋိဘာအဲ့တော့ညီတော်အာနန္ဒာဖောဘက်တော်ကဘုရားရှင်တဲ့40ပိုးနေသွားတယ်120ကြာမှလေဘုရားရှင်က80ကိုအဲ့တော့သူကဘုရားရှင်လက်ထက်တုန်းကသောတာပန်ဆင်းတဲ့ဘုရားနောက်ကဝေယဝိသပြုတဲ့ပုဂ္ဂိုလ်ဖြစ်နေသူလိုက်နေတယ်ဝေယဝိသလေးရောက်လို့အဲ့ဘုရားပြိဋိဘာဆံပြီး တို့သာသူပေါ့လေကဆုံလာပြိနိဗ္ဗာန်သာနာတင်ပါလေမေယုံလာပြီကိုသင်္ခါရဏတင်ရမှာကွဟိဘုရားပြိနိဗ္ဗာန်သံဃာကြီးတွေတန်ဃာတော်တွေကဟိုပြောဒီပြောပြောကုန်ပြီလေအဲ့တော့ဘုရားရှင်ရသုံးပါတွေတင်ခေါ်ပါဆိုလို့ဆိုသံဃာရဏတင်တာကွအဲ့တော့သံဃာရဏတင်တော့ဒီညီတော်အာနန္ဒပါမဖြစ်မှာဟုတ်ဟုတ်ကလားအဲ့တော့ညီတော်အာနန္ဒကယဟန္တာလည်းဟုတ်ဘူးဗျာဟင်သူကတို့သောတာပန်ပဲရှိသေးတယ်အဲ့တော့သူအဲ့ဒီမှာပြင်းပြင်းထန်ထန်အားထုတ် အထုတ်ရဘူးမှန်ပါပါမှန်ဝင်းနေပြီးတော့သူရဟန္တာကြီးကလည်းသူ့ကိုအထုတ်သိကျင်တော့သူ့စတယ်သူကလည်းအာနန္ဒာဆိုတော့ဖရာမရှိတဲ့နောက်ပိုင်းသူကလည်းတော်တော်လေးတကိုးကြီးဟောဖရာရဲ့ညီတော်ဟိုးအဲ့တော့ဟိုကပြောတယ်သူချင်းကသူချင်းကသူကအဲ့ဒါတွေပြောနေတယ်အဲ့ဒါချုပ်ရဟန္တာကြီးတွေကပြောတယ်ပါတော့ဂေါရမခွတ်တကိန်းတိဗီရိကာကရိတတိဆိုတာဒါသူ့ကိုပြောတာအာနန္ဒဂေါရမခွတ်တ တိန့်တိဘိလိကကရိတတိတာလို့ပြောတာဗမာတို့တော့ဂေါရမနွယ်ဘွားအာနန္ဒာချက်တာတဲ့နေအဲ့လိုပလစ်ပလစ်ပြောနေကြရင်ဘာအကျိုးရှိမလို့ပြောဒါလည်းသူကလည်းပလစ်ပလစ်ပြောတော့ဟင်တဘူးအဲ့တော့ယာနာကြီးကတတ်နိုင်ဘူးသူဒီလိုမပြောရင်တော့ဟိုလိုပြောမှရတယ်ဟွန်းတန်ခါရနာတရားမှာတော့ဟုတ်တယ်ဒူတဲ့လည်းနှက်ချီးမတင်တာတဲ့တပါးပါသေးဘူးအဲ့တော့နှက်ချီးမတင်ဘူးလို့ပြောတော့သူခံနေမှုဟုတ်ဘုရားရဲ့ဟိုတို့ပါတော့ စကားတော်တွေသူကိုသိတာငါဒီကနေ့ညကျင့်လိုက်ပြီးတာပဲကျင့်မယ်ကျင့်တာကြောက်မန်းခမ်းနေကြောက်နေရညာပဲညဘူးဘယ်လောက်ထိကျင့်တော့အဲနေုံလားပြင်းနေအဖိနေညပြောင်းကျင့်တာလေအဖိနေညအာယုန်တက်ပြီရဘူးအဲ့တော့သူမှန်ချပြီသူနေ့ဆိုရင်10နိုင်လောက်ဆိုရင်တန်ခိုင်လာတင်ရတော့မှာလေအဲအာယုန်တက်ထိရတော့ဘူးလေမှန်ချလိုက်ပြီသို့တော့မန်ဘလောက်ချချာသူမှတ်ထားတဲ့အမှတ်တရားလကားဖြစ်သလားဟိ ဖြစ်ဘူးဗျာအဲ့တော့သူမှန်ချပြီးတော့အဲ့ဒီခြေလေးဖေးဗျဖေးပြီးတော့သူအင်ဂျင်လေးဟိုသူ့ရဲ့တလွန်လေးခေါ်มาပေါ့လေအဲ့ဒီမှာဆဲလိုက်တာဗျအဲ့ဒီမှာခေါင်းကခေါင်းအုံးပေါ်ကိုမကြခင်ခြေတော့ကမြေကအလွတ်အဲ့ဒီဣရိယာပေါ်လွတ်နေရဟနာဖြစ်သွားတာဟင်မန်လေးတစ်ခုခံတာဘယ်လောက်ကြောက်ဖရာဟောခုမန်လေးလွှဲထားတယ်ဟောဟောဆိုသူမှတ်တဲ့အမှတ်တရားအကုန်လုံးတန့်ပွင့်တော့တာအဲ့ဒီမှာရဟနာဖြစ်သွားဗျအဲ့တော့သင်္ဃာယနာတင်နေဆိုပါတော့ဗျ သင်္ဃာယနာတင်းပြီးရောအဲ့ဒီဘွယ်ထိသုံးတယ်ပြောပြောလိုက်ပါလို့ဗျအဲ့ဒီသုံးပြီးတော့သူရန်ကိစ္စပြီးသွားပြီလေအဲ့တော့သူရွာကြီးနှစ်ရွာသူသုံးခံွားတယ်အဲ့ဒီရွာကြီးနေပါသုံးခံသွားရင်းနဲ့နတ်ဝေနေရတယ်ကိုဘယ်တရားဟောရပါမလို့ဘယ်တရားဒီအရေးကြီးဆုံးလို့လို့သူစဉ်းစားလိုက်အဲ့ဒါနောင်တော်ဒီဘယ်တရားပြင်ဘယ်တိုင်ဒီမှာဘု து အကြောင်းပြုပြီးဘာဟောပါဒီသူအကုန်ပြီးတယ်လေ တစ်ချိန်တစ်ချိန်တစ်ချိန်တစ်ချိန်ကြီးတယ်ဒီဒုံလဘကြတော့လေးသနာဝဟောသွားတာအဲ့တော့ဒါပြီးအရေးကြီးဆုံးလို့ဒီနေရာဒါဟောတာပဲငါလည်းဒါပဲဆက်ဟောမှာ40လုံးလုံးဟောတယ်သူ့ရဲ့တက်တော်120ဆိုတော့40ပေါ့လေနောက်ထပ်ဒါလည်းဒီဒုံလဘကြီးတဲ့ဟောတို့တော့လူဒီဆင်းတဲ့မေးကြီးတဲ့ဗျာခင်ကတို့တခါတလေများစားရင်မတ်တတ်နဲ့မွေ့နေလို့လေးပက်ကြီးထောင်နေ တောင်းနောက်ကအမြဲတမ်းချွန်းလေးနဲ့တတိပေးရတယ်ပြီးတော့ဖေးဦးသီးကလည်းနေရွယ်ကလေးကိုဒူးလေးနဲ့တိုက်တိုက်ပြီးတော့တတိပေးရတာဗျာဟင်တခါတလေစားရင်မတ်တက်နဲ့မေ့သွားရင်လေအဲ့လိုဒီဒီတိုင်းကြီးတယ်ဗျာစားလည်းမစားဖြစ်ဘူးလေဟင်မေ့မေ့ကြီးတယ်ဗျာတို့တော့အဲ့ဒီဖင်ကဘလောက်ပဲမေ့မေ့တို့တစ်တုံးကြီးကိုဆွဲလိုက်ဟာဆိုရင်တစ်ချက်တတိပေးတစ်ချက်ဆွဲတယ်ဟင် တစ်တုံးကြီးကိုတစ်ချက်ကွယ်လိုက်ဟာဆိုဘယ်တဲ့တော့တို့ဟာတွေကြတော့ဖင်နဲ့လူနဲ့ဘယ်ဟာကပုံမေ့ရောဖို့ဖို့ဖင်နဲ့ဖိုးနဲ့ဘယ်သူကပုံမေ့ရောဘယ်သူတိုင်းအဖိုးဖင်အောင်အဖေရောတော့ဟင်ဖင်အောင်ရောတော့အဖိုးပေါ့ဘယ်လိုတော့ ဆင့်သက်သာတော့ဖိုးလို့ပြောမှာလားဆင့်အောင်ရော်တော့ဖိုးလို့ပြောမှာဩမိတာရောရင်ဘာကနဲ့မရောမှာတော့ရကျန်တာလေးလည်းရောမှာပေါ့ဖိုးရဘယ်ဟာများဖို့မရောသေးလို့တော့ဖို့ဘယ်နာများဖို့ကဖို့ရတာတဲ့ထင်လို့တော့အဲဗျာဒီဖို့တော့ဆုံးမချုပ်တတ်တော့ဘူးနဲ့ဆုံးတော့တာပဲမချုပ်တတ်ဆုံးတော့ကမချုပ်လို့ပေါ့ဗျာဒီဖို့နဲ့ဒါတော့တွေ့နေတယ်ဟင် ဟင်သင်္ဃာမခိုင်းတာလို့ဒီဟဲ့တို့ဟာတွေကခိုင်းနေအင်းတန်ဃာတော်တွေတွေ့တိုင်းတွေ့တိုင်းလည်းအမျိုးရန်ဘယ်လိုတော့ကိုယ်လိုက်ဟာကိုယ်လိုက်ဟာခိုင်းတာပဲထင်တယ်ဘယ်နှခါကုတ်ခဲ့ဟုတ်ကိုယ်ခဲ့လားဟင်အဲအဲ့လိုပွဲပွဲတိုင်းပွဲတိုင်းဒီလိုသံဃာတော်တွေကတတိပြီးတယ်ဘယ်နှခါများကုတ်ခဲ့တော့ဘယ်နှခါကောတော့ရှိတယ်ကောမှမထင်ပါဘူးဖို့ဟင်ဖို့ဒီတိုင်းနဲ့ပြီးမှထင်ပါတယ်ဟင် နေဝင်တော့မယ်ဗျာကျိုးသားတော့မအော်နေတော့ဟိုဘာတော့ဘုန်းကြီးလူပဲနဲ့ပြောအောင်ပါပါတို့စီအောင်ဦးလာတာတော့ပါမယ်မထင်ပါဘူးအဲ့ဒါလည်းပြောရသေးတာဟုတ်ဘုန်းကြီးလူတွေကဘာလုံးဟင်အမိမ့်မယူအဲ့တော့တရက်တော့ဒီဒီတိုင်းတော့ထားလို့မရဘူးရောက်ခမတွေကပြောတာပေါ့နေ့ရောက်တိုင်းတက်ခိုင်းအဲ့ဒါနဲ့ခိုင်းတယ်ပြုံးလို့ခိုင်းဟင်အဲပြုံးမလို့ဘူးလည်းပြောဘူးအိတ်နေတဲ့ ဟင်နှုတ်တော့ဟိုဟာလုပ်နေပြီမွန်းတဲ့နေပြီတော့အိုးနှုတ်တာဘွားပြောတရားလေးတော့တစ်ဆွဲမှအစိတ်ပါလို့ဆိုတဲ့ဟိုဘက်ခွေအိတ်သွားပြန်တော့တဲ့တောက်နေရပါတစ်ချက်ထိုးလိုက်တာတခါပြောမွန်းတိမ်ပြီတဲ့နှုတ်လို့ဆိုတဲ့တခါသူ့နှိုးပြောတော့တခါမျက်စိဖွင့်ကြည့်ပြီးအိုးပြိုးတရားမှလေးဆွဲဟာတစ်ဆွဲမှစိတ်ပါနှုတ်တာပေါ့ဟင်နှစ်ချက်ထိုးပြီးတော့ဟင်အဲနှိုးပြန်ရော ငါဖွင့်ကြည့်ပြီးအာပြိုးတရားမှာလေးဆွဲတစ်ဆွဲမှစိတ်ပါလို့ဆိုတဲ့မကြပါဘူးလို့ဆိုတဲ့နေသားပါဘူးပေါ့ဒါနဲ့လေးနိုင်ထိုးပြီးတော့နွားလေးတောင်ပြန်သွားလို့ဆိုဒီချိန်ကျမှတော့ဘယ်တော့မှရဘူးကြားလို့ဟုတ်ဟုတ်ဟုတ်ဟုတ်မွန်းတယ်လားမွန်းတယ်လားဟင်နွားလို့နွားတွင်းချိန်လားဘယ်ချိန်ရောက်နေဖိုးရွယ်လားဟုတ်ပါမွန်းတယ်ရေရဟောဒါလေးကမွန်းတယ်ဆိုပါလားဟဲ့ ဟင်အောင်မဲ့ဒါလေးကမုန်းတဲ့တယ်ဟင်ဟင်ဟောဒါလေးမုန်းတဲ့ရှိသေးတယ်ကကြည်သားမအောင်ဟဲ့တို့ကိတကမမြင်ဘူးမောရက်ကြီးအထအကြီးကြပါမှာဟဲ့ဟင်ဟိုတို့ဖွားတင်ကပိုင်ပြောတာမဟုတ်မှာတို့အိမ်တို့အိမ်မှာမုန်းတယ်လေးတယောက်ရှိတယ်လို့ဟင်ကြားထဲမှာမုန်းတယ်လေးတယောက်ရှိတယ်လို့ပြောတော့မှာဟင်သူများတွေနေနေနေနေပြီးတို့အဖိုးအောင်အဖိုးဖြစ်တာတော့မုန်းတယ်ပဲရှိသေးတယ် ဟင်ဟင်ဒီဖို့တော့လာဒီတော့မဟုတ်တော့ဟင်အဖတ်တင်နေပါတာဘူးလားဟေးအိမ်မှာမုန်းတယ်ဒီခိုင်းခဲ့ခိုင်းခဲ့ဟင်မုန်းမတိန်ဘူးလေမုန်းတယ်သေးတယ်ဒီမှာဟင်အဲ့တော့မေးလိုက်တာဒီအနှစ်40လုံးလုံးဟောတာလေဟောလောင်းစရာကြီးလောင်းလာပဲဒုက္ကိုတော်ကြီးဒုက္ကိုတော်ကြီးပေါ့ဟင်ဘယ်တော့ပဲဟောနေနေဟဲဟဲပေါ့ဒါနဲ့ပြီးအဲ့တော့သူ့ရဲ့အာယုသင်္ခါရကြည့်လိုက်တော့လေပြိဋိနိဗ္ဗာန်ဆန်တော့ပဲကြည့်တော့ဟင်ကြည့်တော့ အဲ့တော့ဒါဒီဒီလောက်ထိမေးရမလားမင်းတို့တော့ငါပြိဋိဘမဆန်ရင်ကိုမှတ်လောက်ပါလောက်အောင်ကိုပြောခဲ့မှာပေါ့အဲ့တော့ဆုံးလာပြန်ကြွပြန်ကြွပြီးအရောက်တော့ကျောင်းတော်ကိုမကြွတော့ဘူးအဲ့ဒီရွာကြီးနေရွာရဲ့အလဲမှာရှိတဲ့တို့တော့အုပ်ကြီးကိုချိန်နေရွာလုံးကသူ့ဝင်ရတွေကိုလာခဲ့ကြအဲ့ဒီကနေသုံးဖုံပေးသုံးဖုံပေးပြီးတော့အဲ့ဒီပြီးတဲ့ကာလကျတော့မှသူတို့ကို ဒီဒုံတစ်ပါးတရားကိုဟောချင်တာကိုအဲဒီဒုံတစ်ပါးကိုဒီလိုဒီမင်းခွေပြီးဒီလိုဟောရင်တော့အရင်လေ40လုံးလုံးဟောတော့သူတို့လုံမှာမမဟုတ်ပဲအဲ့တော့ငါမှတ်လောက်သားလောက်အောင်ပြိဋိဘကံကနေငါကောင်းနေကနေဟောသွားကောင်းနေကဟောပြီးအဲ့ဒီကောင်းနေမှာပဲသူပြိဋိဘသာတော့မှာဟုတ်အဲ့တော့ပြိဋိဘမသံမီတောင်းငါတို့ကိုဒုံတစ်ပါးတရား၅ပါးကိုကောင်းနေကနေဟောသွားပြီးတယ်ငါတို့ဒီဒုံတစ်ပါးတရား၅ပါးလို့ခေါ်တဲ့ ရခဲ့လာတဲ့ခွင့်ရငါးခုကိုသူဟောတဲ့အတိုင်းတို့လုံးမဖြစ်မယ်လို့ဒီလိုလေးသတိရသေးခြင်းပါဒီလိုလေးသဘောပေါက်သေးခြင်းလားဒါမျိုးတော့အနန္တဘက်ကရည်ရွယ်ချက်ပြောတာဟင်ဒီတိုင်းညီပြမောကဒီလိုဟောပြီးမှပြင်းနေပါသာနဲ့တော့ဒီစိတ်ထူးမခြားနာဖြစ်မှာပေါ့လေးကလုံးလုံးနဲ့ဒါဟောခဲ့ပြီးသားကြီးကိုအဲ့တော့မှတ်လောက်ပါလောက်အောင်ငါပြိဋိဘာသာအမှတ်တန်နဲ့ကောင်းဉာဏ်နဲ့ဟောမယ်ဆိုတော့အဲ့ဒီမှာသူသုံးစားပြီး ကောင်းကင်ကိုတို့ထမ်းသုံးသိန်းလောက်ထိအပင်ကြီးနဲ့တက်လိုက်တယ်တက်ပြီးမှဒီဒုံလဘတရား၅ပါးကိုဟောမိသားနဲ့ကွာလောကမှာအရေးကြီးဆုံးဖရာဆိုတာပွင့်ဖို့ခဲနေပါအဲ့တော့ဖရာပွင့်တဲ့အချိန်ပြီးတော့လူဖြစ်သွားရခဲ့တကွအဲဖရာပွင့်တဲ့လူဖြစ်ရတာတော့ယုံကြည်ခဲ့တကွယုံကြည်ဒါတောင်မဲ့ဖရာခိုင်းတဲ့အတိုင်းနေယာနိကဆိုတဲ့သာသနာအလွတ်ကျွတ်သာသနာနဲ့လွတ်ခဲကျွတ်ခဲတကွအဲ့ဒီလွတ်ဖို့ကျွတ်ဖို့ တို့နီးပေးမဲ့ဆရာသမားလဲရခဲ့တကွဒါဟောပြီးအဲ့ဒီမှာပြိဋိဘံစားပြီးကိုပဲရွာဒီပဲရွာအငင်းပွားမှာဆိုလို့သူ့အပင်ကြီးနဲ့ဒီတို့အလေကောင်ကနေထချမ်းခွဲလိုက်တယ်ကိုရွာစီးဘက်ကိုခေါင်းကနေတချမ်းပေါ်လေဒီရွာစီးဘက်ကိုခေါင်းကနေတချမ်းပေါ်ကြသွားအဲ့တော့လူတွေကမော့ကြည့်ရနေအောက်ကိုဘုတ်ဆူကြလာတဲ့တချမ်းကြည့်ပြီးတော့ ညီတော်အာနန္ဒာကြီးနှစ်ချောင်းကွဲပေသွားတယ်ဟေးအဲ့ဒါပြောပြန်သွားကြတဲ့ဗျာဟင်အဖေအဖေကိုကညီတော်အာနန္ဒာသိပြီဒီမှာကတမျိုးကိုကသိတာကဘယ်နဲ့တော့ဟင်ဟင်အဖိုးလည်းထချောင်းဝင်းနေပြီးမှာပါဟင်အဖိုးဟော ကိုဖိုးကထိုက်တာဟင်သူ့ပါဒါကမောမှာပါဒီဖိုးနဲ့တော့ဟင်ကိုဖိုးထိုက်ကန်းဝဲနေပြီးမဲ့ဖိုးပါပဲဒီအဲ့တော့ဒုံလပဆိုတာဟိုဖရာလက်ထက်ကမဟုတ်ဘူးကိုလက်ထက်ရောက်နေတာလေးတွေကိုတိဖို့ခေါ်တာဖရာကဟင်ဖရာဖြစ်ဖို့ခဲရင်လေဖရာသာသနာနဲ့ကြုံဖို့လေမဖြစ်ဖို့လည်းခဲရင်လေဟင်အဲယုံကြည်ဖို့လည်းခဲရင်လေ အကျိုးလို့ဖြစ်ဖို့လဲနေရဏိကသွားခဲရင်းလဲဟုတ်ကလားဟိအဲ့ဒါလေးတွေတို့လက်ထဲရောက်တာပြီးဒီလောက်ကောင်းတဲ့အခွင့်အရေးလူဘဝမှာဒီတမကလိုချင်ရသေးတာကိုဟုတ်ကလားအေးအိမ်မှာဝိပါခါပြောသလိုတော့အဟောင်းစားလေးတဲ့တော့မပြန်ညနဲ့ဗျာမိဂါရပုံနာကြီးကိုမိဂါရပုံနာကြီးအေးဘာမှတရားလဲအထုံလူလည်းမလူတန်းလည်းမတန်းသူကဟိုတို့ပြမနာဟွာတာဟုတ်ကဲ့ဘုရားဘာသာယုံကြည်မှမယုံကြည်တာအဲ့တော့တန်ဃာတော်တစ်ပါးကဖုံးလန်ကြအဲ့ဒီချိန်မှာ ဝိပါခကသူ့ရဲ့ကြောက်ခမကြီးအဲ့ဒီမိဂါရကိုတို့ထမင်းကျွေးနေတာရကလေးခါလို့အဲ့တော့ဟိုဘက်ကထုံးလာကြတယ်ပုံနာကြလှုပ်ဘူးယုံမမယုံတာကွယုံမှုအဲ့တော့ဝိပါခကပြောတယ်ကတော်ဆုံးပါဗျာတဲ့တပည့်တော်တို့အဖေကအဟောင်းစားမှုပါဗျာဟင်ဟုတ်ကလားအဲ့ဒီမှာဒီဟိုချွေးမနဲ့ရောက်ခမကြံဖြစ်ကြသူအဟောင်းစားသူသူထင်းထားတဲ့မျိုးသူအဲ့ဒီမှာရာဟုပြောပြောကောက်ဘူး ဟိုကတော့ဘုန်းနဲ့သားပြီးတဲ့အချိန်ကိုဟင်မြို့ကနာခေါ်တာပေါ့လေအဲ့ဒီမြို့ကနာကိုသူဘုန်းနဲ့ခေါ်သားပြီးတဲ့အချိန်ကိုဟိုကပြောတာဟုတ်လားကတော်ကုန်းပါဖရားတဲ့တတိတော်တို့ဖရားအဟောင်းသားအကြီးမှုပါဖရားတဲ့ဟင်အဲ့ဒီမှာမကျင်းတော့အဲ့ဒီမှာသူတို့သမီးရခမချင်းကိုွဲကြတာထွက်နေတော့ဟင်အဲ့တော့ထွက်သူတော့တခါတည်းသူကဆင်းသွားတာပေါ့ ဟဲ့နင်းနေဒီနာယူသွားဆိုနွားတယ်လည်းပြင်တော့ခုန်လိုက်ခုတော့အိမ်မှာတစ်ခေါက်ပန်းကြံရတော့ပြည့်ပြည့်တော့ခုလုံးပါပေါ့ကျုံတွေကခုလုံးပါပေါ့ခုရောဒီအဲ့ခါမှသူတောင်းပန်ရတာတောင်းပန်ပြီးမှနင်ငါ့ကိုဘာလို့ဟောင်းသားပြောတယ်လဲလို့မေးတာအောင်ငါဆိုတာအတိတ်ကပါတဲ့ကံရိတ်ခါတုကလေးစားပြီးနေတာကိုပြောတာတဲ့ဟင်သူဟောပဲနေတော့အောင်သားတယ်ပဲဟုတ်ဟင်အဖိုးမေးတာဗျာသူများတွေပါဖွဲမထဲနဲ့အဖိုးအောင်သားသလား ဟင်ဟင်လူဘဟင်နဲ့လူဘဝရောက်တုံသိတဲ့အစဉ်မြင်အောင်လုပ်သေးတယ်ဟင်သူခုနပြောတဲ့နေဖို့ပြီးသိဖို့ကြံသေးတယ်အသေးလာဖို့လုပ်သေးတယ်ဟင်ပြီးတော့ဒီဘဝကနေပြီးတဲ့အစဉ်မြင်ဖို့ဒီကနေလုပ်လို့ရပါတယ်ဟင်သူဟိုလူဘဝကနေဟိုနတ်ဘဝမြမဘဝရိယဘဝရနိုင်ပါတယ်အဲအဲဘယ်ဘုံကလုပ်ဖို့ဒီကနေလုပ်လို့ရပါတယ်ဟင်ကာမဝုတ်ကလုပ်ဖို့ဒီကလုပ်လို့ရပါတယ်ဘဝဝုတ်ကလုပ်ဖို့လည်းဒီကလုပ်လို့ရပါတယ် ဒီလောက်ရနိုင်တဲ့နေကောင်းနေရှိပါရဲ့နဲ့ဒီလောက်ရနိုင်အောင်ကြိုးစားနိုင်တဲ့ယုတ်တစိတ်တတ်တွေတို့လူဖြစ်နေရနေပါရဲ့နဲ့အလကားနေရဲ့အချိန်မကုန်ရသေးနဲ့အဲ့ဒါကိုဒုံလပလို့ပြောတာကဲနာကြသို့